စိတ်တင်နာတန်ကြီးလေတင်နာလောဘဒေါသတို့ရဲ့အစွမ်းကြောင့်စိတ်ညှဉ်းနှွမ်းတစ်ဖြစ်မနဝဥမိဥပြုတတ္တဝဟုသမျှတို့သည်တန်ကိလေသာတိမကြီးမလင်မရွှင်မလွန်ညနှွမ်းညရကုန်၏စိတ်ထဲမှာလောဘဒေါသစဟိတဲ့စိတ်ကိုညင်မဲစေတတ်တဲ့တရားတွေရောက်လာလို့စိတ်ညင်နွမ်းတဲ့အခါကျတော့တဲ့အဲ့ဒီစိတ်ညင်နွမ်းလို့မလို့တတ္တဝါတွေဟာ သူသူငါငါတတ္တဝမှန်သမျှဟာရုပ်လည်းပဲမကြည်မလင်မရှင်မလားမနဲ့ညင်နှောညရတယ်တဲ့စိတ်မကြည်လင်ရင်ရုပ်မကြည်နဲ့မှုစိတ်ညင်နှောရင်ရုပ်ညင်နှောနဲ့စိတ်တေတုတ်တေသူဝိတုဇန္တိစိတ်တေစိတ်တိဝိတုတ်တေစင်ကြယ်ရှိတော့စိတ်တေစိတ်တိဝိတုတ်တေလောဘဒေါသမောဟအစိုက်တော့ညင်မဲတဲ့သဘောတရားတွေကင်းတဲ့ဖြင့်ဖြူစင်နေရှိတော့မနဝသူသူငါငါတတ္တဝမှန်သမျှတို့သည်ဝိတုဇန္တိ ကြည်ကြည်လင်းလင်းရွှင်ရွှင်လန်းလန်းတန့်စင်အေးချမ်းကြကုန်၏စိတ်ကလောဘဒေါသအစိုက်တဲ့တရားတွေကင်းနေလို့စိတ်ဟာဖြူစင်းနေပြီဆိုလို့ရှိရင်မဲ့အဲ့ဒီတတ္တဝါခေါ်တဲ့ယုတ်တတ္တဝါတွေရဲ့ယုတ်ဟာလည်းပဲတဲ့ကြည်လင်းလာတယ်ရှင်ရွှင်လန်းလာတယ်တဲ့ဖြူစင်းလာတယ်တဲ့ဒါကြောင့်မလို့စိတ်ကြည်လင်လို့ရှိရင်ယုတ်ကြည်လင်နဲ့စိတ်ညှဉ်းနှွမ်းလို့ရှိရင်ယုတ်ညှဉ်းနှွမ်းတယ်တဲ့အဲကြောင့်စိတ်တဲ့တုတ်တဲ့ ဝိတုဇ္ဇန္တိဣတိဟုတ်တာမဟေတိနာ စိတ်တေနာတံကိလေထေနာတံကိလေတံဒီမနောဝါစိတ်တေတုတ်တေဝိတုဇ္ဇန္တိဣတိဟုတ်တာမဟေတိနာဣတိစိတ်ကြည်ယုံသောစိတ်လန်းယုတ်ကြည်ဤဒီတဘောကိုမဟေတိနာမဟာဣတိမုနိထွတ်တင်ဖရာရှင်သည်ဟုတ်တံစိတ်ကြည်လင်ရေးမျှော်ခေါ်တွေး၍လေးလေးနက်နက်မိမ့်မြတ်တော်မူခဲ့ပါ၏ဒါကြောင့်မြတ်စွာဘုရားက စိတ်ကြည်လို့ရှိရင်ရုပ်ကြည်လင်တယ်စိတ်ညစ်နွမ်းတယ်ဆိုလို့ရှိရင်ရုပ်ညစ်နွမ်းတယ်ဆိုတဲ့ဒီသဘောကိုတဲ့စိတ်ကြည်လင်စေကိုကြည်လင်စေရေးကိုရည်ရွယ်ပြီးတော့ဟောခဲ့တယ်တဲ့စိတ်ကြည်လင်အောင်ကြိုးစားကြစိတ်ကြည်လင်အောင်ဆိုတာကခုနလောဘဒေါသမောဟတွေအဝင်မများစေနဲ့အဝင်နဲ့ပါစေတတ်နိုင်ရင်လုံးဝမဝင်စေနဲ့အဲ့ဒီနေရာမှာ အထူးသဖြင့်အရာထဲမှာအခေါ်တွေရှိပြီးတော့အဲ့ဒီအခေါ်တွေကိုလူကလူတွေကတတိမမှတ်တတိမပြုတ်မိလို့မဟုတ်လို့ စိတ်ထဲမှာဖြစ်နေတဲ့သဘောတရားတွေပေါ့လေဒါတွေလူတွေကတတိမပြုတ်မိလို့မလို့မြတ်စွာဘုရားကထုတ်ဖော်ပေးခဲ့တာရှိတယ်အဲ့ဒါတွေဟာလူတွေအကောင့်ထင်နေကြတယ်တဲ့အကောင့်ထင်နေကြတော့လည်းပဲအမှန်မှန်အဲ့ဒါစိတ်ညစ်စိတ်မဲတွေပဲတဲ့စိတ်ညစ်စိတ်မဲကိုစိတ်ညစ်စိတ်မဲမှလူတွေမသိကြဘူးမသိကြလို့မလို့မြတ်စွာဘုရားကဝဋ္ထတုတ်မှာစိတ်ကိုညင်မဲစေတဲ့သဘောတရား6မျိုးတတ္တဝါတွေမှာဖြစ်နေတာ16မျိုးတတ္တဝါတွေမှာဖြစ်နေတာကိုမြတ်စွာဘုရားကဖော်ထုတ်ပေးခဲ့တယ် အဲ့ဒါတွေဟာတဲ့အကောင်းတွေမဟုတ်ဘူးတဲ့အဆိုးတွေတဲ့အဖြူတွေမဟုတ်ဘူးအမဲတွေတဲ့အဲ့ဒီကအကောင်းမဟုတ်တဲ့အဆိုးတွေကိုမိမိတဏ္ဍာမမွေအောင်တားရမယ်အဖြူမဟုတ်တဲ့အမဲတွေကိုမိမိတဏ္ဍာဝင်လာရင်ဆေးလျှော်ပြီးတော့ဖြူစင်အောင်လုပ်ပြရမယ်ဘုရားရှင်ကဘာတွေလဲဆိုတော့အဘိဇာဝိတမလောဘအဘိဇာဝိတမလောဘစိတ်တတဥပကိလေသောတဲ့အဘိဇာဝိတမလောဘသူတစ်ပါးစိတ်စိမ်ကိုရလို့သမှုရှေးရှုကြံပြီးခြင်းအဘိဇာနဲ့ မတရားလိုချင်ခြင်းဝိသမလောဘသည်စိတ်တတ္တစိတ်ဥပ္ပကိလေသောအငြိကျေပေ၏ဝါစိတ်တတ္တစိတ်ကိုဥပ္ပကိလေသောညင်မဲစေတတ်သောတရားပေ၏စိတ်ကိုညင်မဲစေတတ်တဲ့တရားတဲ့အဘိဇာခေါ်တဲ့လောဘနဲ့ဝိသမခေါ်တဲ့လောဘဝိသမလည်းလောဘပဲအဘိဇာလည်းလောဘပဲအတူတူပဲဒါပေမဲ့လို့ဖြစ်ပုံချင်းကွာတာပေါ့ဖြစ်ပုံချင်းကွာတာပေါ့ပြီးတော့ဗျာပါဒ ယာပါရလည်းစိတ်ကိုညင်မဲ့တဲ့တရားပဲတဲ့ယာပါရဆိုတာတခါကြီးဥပညွန်ဘယ်လိုနားလဲပါလိမ့်ယာပါရဆိုတာပူပန်ခြင်းဘာလို့ပူတယ်လဲဘာလို့ပန်တယ်လဲလူညင်မှုကြောင့်ပူပန်တယ်လူညင်မှုကြောင့်ပူပန်တယ်ဗျာပါဒဆိုတာတဲ့သူတစ်ပါးကိုဖျက်ဆီးခြင်းတဲ့စိတ်အဗျာပါဒပျက်စီးစေလိုတဲ့စိတ်သူတစ်ပါးဖျက်ဆီးအောင်ရိုက်မယ်သူတစ်ပါးဖျက်ဆီးအောင် သူတို့ဘာနာမည်ပြအောင်မကောင်းတာတွေပြောမယ်သူတို့ဘာစီးပွားပြအောင်သွားပြီးမိရှို့ပြမယ်ဒါမှမဟုတ်အစိုးရသွားလက်တို့လိုက်မယ်အဲ့ဒါလိုစိတ်ထားတွေပြပါဒခေါ်တယ်ပြပါဒယတိတိပြပါတော့ပြပါယတိတိပြပါဒယတိပျက်စီးစေတိုင်းအတိထိုးကြောင့်ပြပါတော့ပြပါဒမည်အဲသူတို့ဘာကိုပျက်စီးစေလို့တဲ့စိတ်ထားတဲ့တရကိုကောက်လိုက်တဲ့အခါကျတော့ဒေါသကိုပြောတယ်ဒေါသအဲ့ဒါလည်းပဲစိတ်အငြင်းပဲတဲ့ဒါဝင်လာပြီဆိုလို့ရှိရင်စိတ်ဟာညှဉ်းနှွမ်းသွားပြီ သွားပြီးတော့သူဟာမကြီးလည်းမရှင်လန်းတော့ဘူးညင်သွားတော့တာပဲတဲ့နောက်ကောဒကောဒဆိုတာလူတွေသုံးနေကြတာပါပဲတကယ်အမျက်ကောဒတဲကြီးတာပဲဒီလူကအမျက်ကောဒတဲကြီးတာပဲဆိုတာဘာပြောတာတော့သူကညအမျက်ကောဒတဲကြီးတာပဲလို့ဆိုတာဘာပြောတာတော့ဟောအမျက်ထားတယ်ဆိုတာညံညှိုးထားတာစိတ်ထဲမှာမျက်နေတယ်ပေါ့လေအမျက်ကောဒတဲကြီးတယ်ဆိုတာအင်မတန်စိတ်ဆိုးတဲ့ပုဂ္ဂိုလ်ပဲစိတ်တူတဲ့ပုဂ္ဂိုလ်ပဲတဲဒေါသကြီးပါလားလို့ဒီလိုပြောတာမဟုတ်သားနော် အဲ့ဒါဟာအဲ့ဒါလည်းပဲဒေါရဒေါသပဲတဲ့ဒီကောရဆိုတာလည်းပဲစိတ်ရဲ့အညစ်အကြေးပဲတဲ့အာလုံး16ပါးမြတ်စွာဘုရားထုတ်ပြတယ်ဒါကြောင့်ဒီမှာဆောင်းလွယ်အောင်လို့လုပ်ထားတယ်သူပစ္စည်းကိုရလို့အဘိဇာအလိုကြီးကဝိတမလောဘဒီစကလုံးလေးတွေအသုံးရှိတယ်အဲ့ဒီအသုံးလေးတွေအတိပ္ပယ်နားလည်အောင်လို့သူပစ္စည်းကိုရလို့အဘိဇာအလိုကြီးကဝိတမလောဘအကျိုးဖြတ်လို့ခေါ်ဆိုဗျာပါ အကျိုးဖြတ်လို့ဆိုတာသူတစ်ပါးရဲ့အကျိုးကိုဖြတ်စည်းလို့တဲ့စိတ်ဗျာပါဒမနောကံသုံးပါးမှတပါးအပါဝင်ပေါ့ပေါ့အဘိဇ္ဇာကလည်းမနောကံသုံးပါးမှတပါးပါဝင်တယ်အဘိဇ္ဇာဗျာပါဒမိစ္ဆာဒိဋ္ဌိအဘိဇ္ဇာသူတစ်ပါးစိစိမ်ကိုရလို့သမှုဖြည့်ရှုကြံခြင်းဗျာပါတော့သူတစ်ပါးအကျိုးကိုဖြည့်ဆည်းလို့ခြင်းမိစ္ဆာဒိဋ္ဌိအယူမှားခြင်းဆိုတာမနောကံသုံးပါးမနောဒုစရိုက်သုံးပါးပဲအကျိုးဖြည့်လို့ခေါ်ဆိုဗျာပါစိတ်ဆိုးကကောတာမှတ်လေပါစိတ်ဆိုးရင်ကောတာတဲ့ကဲလိုက်ဆို သူပစ္စည်းကိုရလူအဘိဇာအလိုကြီးကဝိတမလောဘအကျိုးဖြစ်လူခေါ်ဆိုပြပါစိတ်ဆိုးကကောဒမှတ်လေပါသူပစ္စည်းကိုရလူအဘိဇာအလိုကြီးက ဝိတမလောဘအကျိုးဖြက်လူခေါ်ဆိုပြပါစိတ်ဆိုးကကောဓာမှတ်လေပါရလားစမ်းကြည့်အောင်တုတ်တုံမှာမလောက်တော်တော်ညံကောင်းတယ်နော်ရပြီမဲ့လို့မဆိုပါနဲ့လေအချိန်ကုန်ပါတယ်နော်ရပြီမဲ့လို့မဆိုနဲ့အချိန်ကုန်တယ်ရှေ့သွားရအောင် နောက်တစ်ခုကဥပနာဟမက္ခပလာတအိတ်တာမစ္စရိယတဲ့ဥပနာဟဟောအဲ့ဒါကြမှာယံညုဖွဲ့တယ်ဥပနာဟယံညုဖွဲ့တယ်ဥပအနိကပြီးတော့တဏီထက်ခါထက်ခါနာဟဖွဲ့ချီထားတဲ့ဥပနာဟအနိကပြီးတော့တဏီဖွဲ့ချီပြီးတော့အဲထက်ခါထက်ခါဖွဲ့ချီထားတယ်ဆိုတာအဲ့ဒီလူပေါ့စိတ်ဆိုးမပြေပဲနေတာဒါပြောတာ ရညှုတ်ဖွဲ့တယ်ဆိုတာစိတ်ဆိုးမပြေဘဲနေတာပြောတာမဟုတ်လားစိတ်ဆိုးတယ်ဆိုတာစိတ်ဆိုးတဲ့အတိုင်းထပြီးတော့ထိုးထက်ပြလိုက်ပြီးဆိုငြိမ်းသွားပြီအေးစိတ်ထက်ကျဉ်းနှံ့သွားပြီနောက်ထပ်အဲ့ဒီလူပေါ်စိတ်ဆိုးသေးလားမဆိုးဘူးအဲ့ဒါကပြာပါဒကောဒဒေါသခေါ်ဥပနာဟာတော့မဟုတ်ပါဘူးအခုလည်းမကြည်ဘူးနောက်တနေ့လောက်လည်းမကြည်သေးဘူးထိုးခြင်းနဲ့ကြိတ်ခြင်းနဲ့ဒီလူကိုရိုက်ခြင်းနဲ့နှက်ခြင်းနဲ့ နောက်တစ်ရက်လည်းမကြည့်သေးဘူးနှစ်ရက်လည်းမကြည့်သေးဘူးအခွင့်မပေါ်နဲ့အခွင့်ပေါ်ရင်ရိုက်မှာပဲနောက်တစ်လနှစ်လတစ်နှစ်နှစ်နှစ်မကြည့်နိုင်သေးဘူးအဲ့ဒါလိုထက်ခါထက်ခါဖြစ်နေတဲ့ရစ်ပတ်နေတဲ့ဒေါသကိုဘာခေါ်လဲဥပနာဟာအဲ့ဒါကိုယဉ်ညှို့ဖွဲ့တယ်ခေါ်တယ်ဥပနာဟာမက်ခါတဲ့ဘုရားရှင်ထုတ်ဖော်တာသူ့ကျေးဇူးချီဖြစ်တာသူတစ်ပါးကျေးဇူးကိုခြေဖြတ်တဲ့ပုံကိုခြေဖြတ်တဲ့သဘောကို အညစ်အကြေးလို့အမှတ်တမဲ့နေတော့မသိကြဘူးတဲ့ဒါလည်းပဲအညစ်အကြေးပဲတဲ့မိမိပေါ်မှာသူတော်ပြုထားတဲ့ကျေးဇူးကို ပြန်ပြီးတော့ကျေးဇူးမဆတ်ဖဲနဲ့အဲ့ဒီကျေးဇူးကန့်ပြီးတော့ကျေးဇူးရှင်ပဲပြန်ပြီးတော့ကျေးဇူးချေဖြစ်တာမက်ခါတဲ့ပလာတဆိုတာမိမိရဲ့အဆင့်တန်းမြင့်တဲ့လူကိုတက်ပြီးပြိုင်တာပလာတဒါလည်းပဲမကောင်းတဲ့စိတ်အညစ်အကြေးပဲတဲ့ပလာတမှာပဆောက်ရဲ့လာကြီးရေးချလာ လာကြီးရေးချလာပလာဒမိမိရဲ့အစင်တမ်းမြင့်တဲ့ပုဂ္ဂိုလ်ကိုဂုံတုဂုံမြိုင်အနေနဲ့တက်လောက်တာဒါဆိုရင်တော့ဆင်းရဲပြီပေါ့သိကြတယ်မြတ်စွာဘုရားလက်ထက်ကလာလုတာကြီးဆိုတာယဟန်တစ်ပါးရှိတယ်အသက်ကြီးမှပဲယဟန်ဖြစ်တာပါတော့တက်တော့ဟုတ်ပုံမရဘူးသူကအင်မတန်အရာရောက်ချင်တယ်အသက်ကြီးမှလည်းဖြစ်တယ်စာပေကလည်းမတတ်ဒါပေမဲ့ထင်ကလည်းထင်ရှားခြင်းလူသိကလည်းညားခြင်းအတိ အတိအတကလည်းတဲလောက်ချင်တယ်လောက်ချင်တဲ့အခါကျတော့ကြွားတာကြွားတာပေါ့ဒီလိုပုံကမျိုးဆိုကြွားတာပဲလူတွေကမြတ်စွာဘုရားရဲ့ဇေတွန်းကျောင်းတော်လာပြီးတော့ရှင်သာရိပုတ္တရာတို့ရှင်မောဂလန်တို့တရားတွေနာနာပြီးပြန်သွားကြပြီဆိုလို့ရှိရင်ပြောကြတယ်ရှင်သာရိပုတ္တရာဒီနေ့တရားဟောတာကောင်းလိုက်တာနော်အဲဟိုဝတ္ထုကျောင်းကဘလို့ကောင်းတာပဲတရားသဘောကဘယ်နဲ့ပဲ အစရှိသည်ဖြင့်အရှင်မောဂလန်ဟောလိုက်တာကောင်းလိုက်တာနော်နဲ့ပြန်တဲ့အခါကျတော့ပြောကြအဲ့ဒါပြောတန်ကြတဲ့အခါကျတော့ဒီလာလူတာလာလူတာကြီးကအဲ့ဒီလူတွေကိုပြောတယ်သူကသူကကြာသူနာပြောသွားတာကြားတာအမေတကားတို့ကဒီဘုန်းကြီးနှစ်ပါးဟောတာများကောင်းတယ်တင်နေကျုပ်ကဒီဘုန်းကြီးတွေဟောတတ်တယ်ကျုပ်ဟောဒီတယ်ကောင်းတာပေါ့ပြောတယ်တကယ်အဲ့ကတာဝကကြီးနှစ်ပါးတက်ပြိုင်တာပဲ အဲ့ဒါပလာဒခေါ်တယ်ပလာဒစိတ်ထားတယ်ဒါနဲ့သူကလည်းပဲလူကလည်းခန့်ကန်ကြီးကိုဘုန်းကြီးကြည့်လိုက်တဲ့အခါကျတော့လေဆာကျင်စရာကြီးခန့်ကန်ကြီးဆိုတော့ဒကာတွေကလည်းယုံတယ်အေးတို့ဟုတ်ပြီဟေးနောက်ကြလို့ရှိရင်ဟောဒီဘုန်းကြီးကြီးတရားဟောခိုင်းရအောင်တနေ့နောက်တနေ့ကျတော့လျှောက်တဲ့အခါကျတော့လာလူဒါယီမထေတရားဟောခိုင်းမှာတရားဟောဝင်ပြပါဘုရားလျှောက်တော့ကတရားဟောအစီအစဉ်နဲ့သူ့ထဲထားတယ်တရားဟောခြင်းကျတော့ပလေမောတက်နေတရားပဲ ပလင်မောတဲ့ရက်ကြီးကင်လို့စဟောတော့မယ်ကြံတော့ဘာစာမှမသိဘာစာမှမသိတဲ့အခါကျတော့စိတ်ထဲမှာပူလောင်းလာတယ်ဘယ်လိုလုပ်ရပါမလဲဘာဟောရပါမလဲဘာပြောရပါမလဲစကလုံးကလည်းမထွက်ဘူးဒါနဲ့ချွေးတွေကတတိတိကြလာချွေးတွေတတိတိကြလာတရားစဖို့ရှာစားလို့အစကိုရှာလို့မရဘူးအဲ့ဒါနဲ့တမိနစ်ကြာ9မိနစ်ကြာ9မိနစ်ကြာစကလုံးကမထွက်လာပြိတ္တကမျောနောက်ကြမော့ကြည့်ဖက်နဲ့ဖြစ်ပါလိမ့်ကိုရောကြီး တော်တော်ကြားတဲ့အခါကျတော့ तू ဘယ်လို့မှဟောမရဘူးဆိုတာသိသင်္ကန်းလည်းချွေးတွေကရှိုးရနေပြီနဖူးမျက်နှာကလည်းချွေးတွေကဒီဒီကြနေပြီအဲ့ကြတော့မှကဲကဲနောက်ဟောမယ်ကိုရောဟောပါအောင်ဒီနေ့တော့နေမကောင်းတော့ဘူးလို့အခုတော့မဟောသေးဘူးဆင့်သွားတယ်ညကြမှဟောမယ်လို့ကြီးညာခဲ့တယ်ညတရားပေါ့လေ तू ကနေတရားမဟောလို့ဒါနဲ့ညကြတော့တခါလာပြန်သူ့လှည့်ကြဒီလိုပဲဖြစ်ပြန်ရောမဟောနိုင်ဘူးမဟောနိုင်တဲ့အခါကျတော့အကြာကြီးနေပြိဿကတော့စောင့်ကြည့်ပါရဲ့ မရတာနဲ့ဆင်းရဆင်းတဲ့အခါကျတော့ပရိသတ်ကစိတ်ဆိုးတော့တို့ကတရားကောင်းနာရမလားအောင်မေ့ပြီးတော့သူပြောစကားယုံပြီးတော့သူ့ကိုလျှောက်ပြီးတရားဟောခိုင်းတယ်အခုသူကမဟောတတ်ပဲနဲ့တို့တရားနာတာကိုလာဖြစ်တဲ့ဟဲ့အဖြစ်သမားပဲလို့ဆိုပြီးတော့ပရိသတ်ကအဲ့ဒီလာလူတာကြီးကိုလိုက်ပြီးတော့ဒုံနဲ့ပြည့်ခဲနဲ့ပြည့်ဒုံနဲ့ရိုက်ဟာကိုတော်ကြီးပြေးလိုက်ရတာ ကျောင်းထဲမှာရှောက်လက်ပတ်ပြီးပြိတ္တကလည်းမနေဘူးအတင်းလိုက်နောက်ကြတော့ကုရိပြကြီးတဲ့ကြာသွားတယ်ပြင်းပြင်းနဲ့ကုရိပြကြီးကြာသွားတယ်အဲ့ဒီကြမှာပဲပြိတ္တကလည်းကျင်납ပြီးသွားရောဟဲမှတ်ကြောဟဲဆိုပြီးတော့ပြန်လာပြီးတော့ဓမ္မယုံနဲ့ဝင်ထိုင်ကြတယ်အဲနောက်ဘုန်းကြီးတရားဟောတော့ဆက်ပြီးသူတို့နာကြတယ်အဲ့ဒါဘာလဲဆိုတော့ပလာတမိမိနဲ့ဂုံကြီးမတူတဲ့မိမိတဲ့အဆင့်အတန်းမြင့်နေတဲ့ပုံကိုတက်ပြီးပြိုင်နေစိတ်ထား ဝမရှိပဲနဲ့ဝိလောက်ချင်တာအဲ့ဒါပလာဒစိတ်ထားတယ်အဲ့ဒါကိုပလာဒခေါ်တယ်မေခာပလာဒအိတ်သာတဲ့အိတ်သာကိုတရားနာပရိသတ်ဘယ်လိုနားလည်ကြလဲညူးစုတဲ့ပါတယ်မနာလို့တာမနာလို့ဘူးဆိုတာဘယ်လိုဟာကိုပြောတာလဲကိုယ့်ပစ္စည်းလေးသူများပေးရမှာနှမျောနေတာမဟုတ်လား ဘလို့ဟာလဲပါတယ်ညူစုတဲ့စောင်းမြောင်းတဲ့ဆိုတာလုံကြီးတူတူဝတ်ပြီးတော့အင်ကြီးလက်မောင်းပင့်ပြီးတော့နှခမ်းရွဲတာအဲ့ဒါပြောရလားနှခမ်းရွဲပြီးစရွေပြစ်ခနဲ့ထွေးလိုက်တယ်ခါထောက်လိုက်တယ်အဲ့ဒါပြောရလားစောင်းမြောင်းတဲ့ညူစုတဲ့ဆိုတာမလေးခံနေလိုက်တာနော် ကိုယ့်ရဲ့သားတာမနာလို့တဲ့ဆိုတာမကြောက်ဘူးလားကိုယ့်ရဲ့သားမနာလို့တဲ့မိမိရဲ့ရုပ်ရည်ကြီးပကားတွေသားနေတယ်ပစ္စည်းဥစ္စာတွေသားနေတယ်ယာတုဂုံသိမ့်တွေသားနေတယ်ပညာရည်ချင်းတွေသားနေတယ်အကုန်လုံးသားနေတယ်အဲ့ဒီသားနေတာတွေကိုစိတ်ထက်ကမနာလို့မကြိုက်နိုင်ဘူးမနှက်မြို့ဘူးဖြစ်နေတာအဲ့ဒါမနာလို့တာတဲ့အိတ်သာအဲ့ဒီစိတ်အငြင်းအမဲတရားစိတ်ရိုင်းတရားကိလေသာတရားတွေမှာအဲ့ဒီအိတ်သာဟာအဆိုးဆုံးပဲအမှန်တန်ဆိုးတဲ့တရား ဘာကြောင့်အဆိုးဆုံးလို့ခေါ်ရတယ်လဲလို့ဆိုတော့ဒီပြန်ဟာတွေကဥပမာဆိုတော့စိတ်ဆိုးလိုက်တယ်စိတ်ဆိုးတယ်ဆိုလို့ချင်းအဲ့စိတ်ဆိုးတဲ့လူထရိုက်ပြလိုက်ပြီးရောရိုက်လိုက်ရသေးတယ်သူဟာစိတ်ကျဉ်တ်သွားရောထဆဲပြလိုက်ပြီးရောကျဉ်တ်သွားတယ်ဟောဒီအိတ်သားအဲ့ဒါလိုမဟုတ်ဘူးသူများကကိုယ်တဲ့သားနဲ့ဆိုကြပါစို့သူများကကိုယ်တဲ့ပညာကြီးချင်းသားနေတယ်ယာရုကုန်တိန်သားနေတယ်အဲ့ဒါကိုတက်တက်မနာလို့နေတယ်ဆိုတော့သူ့ယာရုကုန်တိန်ကိုယူလို့လည်းမရ သူရဲ့ရုပ်ဆင်းလှပတာကိုယူလို့လည်းမရမရပြီမဲ့လို့ကို့မှာကမဒါတောင်မှတချို့ကကိုယ့်ကိုယ်ကိုဖြစ်လို့ဖြစ်မှန်းသိတာမဟုတ်ဘူးဖြစ်လို့ဖြစ်မှန်းသိအဲ့ဒါဖြစ်လို့ဖြစ်မှန်းမသိဘူးမနာလိုတာဖြစ်နေဖြစ်မှန်းသိတာမဟုတ်ဘူးဒီတော့အဲ့ဒါဆိုတာမနာလိုတာတဲ့မစ္စရိယဆိုတာဝန်တိုတယ်ဆိုတာဘယ်လိုဟာလဲမိမိပစ္စည်းသူတစ်ပါး မပေးလိုတာနှမျောတာတွန့်လိုတာမိမိနဲ့စသမျှအရာတွေကိုသူတစ်ပါးဆက်ဆံတာမကြိုက်တာဟုတ်သလားအဲ့ဒါလည်းပဲစိတ်အငြိကြီးပဲတဲ့စိတ်ထဲမှာဒီမစ္စရိယအငြိကြီးဝင်လာပြီဆိုလို့ရှိရင်အဲ့ဒီလိုကစိတ်မဖြူစင်တော့မညင်တော့မကြည်လင်တော့ဘူးတဲ့ဒီလိုမှကြားဘူးတယ်မဟုတ်လားမစ္စရိယကောတိယဆိုတဲ့တထေကြီးတယောက်ဘယ်သူမှမပေးဘူးမလူဘူးဘာမှမပေးဘူးမလူဘူးချွဲကြော်ချမ်းလိုက်ချမ်းသာလိုက်တာကလွန်ရော့တက်တက်နှစ်တက်သုံးတက်စားလို့မကုန်ဘူး အဲဒါပေမဲ့လို့တစ်ချိန်ကျတော့သူများလမ်းမှာမုံကြော်တာမုံဥကင်းကကြော်တာကိုသွားတွေ့တဲ့အခါကျအဲ့ဒါသိစားကြတယ်စားကြသိကဖိနေလို့မရဘူးအိမ်ပြန်လာတယ်အိမ်ပြန်လာတဲ့အခါကျတော့ဒီမုံဥကင်းကများလှုပ်စားမယ်ဆိုလို့ရှိရင်တော့သူ့ပစ္စည်းတွေနဲ့စားတာစားမယ်ဆိုလို့ချင်းဘာအရာရွေးမလဲပစ္စည်းအရာတော့ရွေးမှာမဟုတ်ဒါပေမဲ့လို့ပစ္စည်းကောင်မှကြောက်လို့ तू မစားဘူးတပိမ့်မိန်တလိန်လေးနဲ့လိန်ခံနေတာနှမျောနေတာမစ္စရိယာဖြစ်နေတာအဲ့ဒါ လိန်ခါနေတော့မအိတ်နိုင် မစားနိုင်ပဲတခွေခွေပဲသူ့ကရင်လေးပေါ်မှာအဲ့ဒါစိတ်မဲလို့မလို့ရုပ်မဲနေတာညင်နွားနေတာစိတ်မကြည်လင်လို့မလို့ရုပ်လည်းမကြည်မလင်ဖြစ်နေတာပဲအဲ့ဒါတော့ကြောင့်မစ္စရာကဆိုးတယ်ဒီတော့နောက်ဆုံးကြတော့သူ့တကောင်ကဒီလိုဘာဖြစ်နေသလဲလို့ဆိုတော့မပြောဘူးအဲနောက်မရမနေပြောမေးတဲ့အခါကျတော့မှမဟုတ်ဦးကင်းကစားရင်အမလေးလွယ်လိုက်တာမဟုတ်ဦးကင်းကဆိုရှင်းတယ်ပြောပြောကစိုးရောပေါ့ဆိုပဲ နော်ဩစောစောကပြောရောစောစောကပြောရောဗောကဲဒီလိုဆိုလို့ကျင်ဟောဒီလမ်းနဲ့မှရှိတဲ့အိမ်တွေတဲ့အားလုံးလုံလောက်အောင်ကဲမုံအင်းဦးကင်းကချက်ပဲကြောမယ်ဗောအမလေးမလုပ်ပါနဲ့မလုပ်ပါနဲ့မလုပ်ပါနဲ့ငါတေးရလေအဲ့လိုလားဆိုဒီတလန်းလုံးဆိုလို့ရှိရင်တော့ငါပစ္စည်းတွေကုန်ရောဗောကဲမစ္စရိယအစွမ်းနော် ဒါနဲ့အဲဒီလိုဆိုလို့ရှိရင်လည်းကဲအရှိခွန်နေနောက်ခင်နေတောင်ခွန်နေအင်တလောက်ပဲလောက်အောင်ကြောမယ်မလိဒီလိုလည်းမလုပ်ပါနဲ့သူတို့ဟာသူတို့စားရင်သူတို့ဟာသူတို့ကြောလိုက်ရင်ပေါ့ကုန်းကုန်လိမ့်မယ်မင်းမင်းကပစ္စည်းညာလကားရတာအောင်မေ့နေသလားဒီတော့ကဲဒီလိုဆိုရင်လည်းနေပါစေတော့ကဲကျမတို့တိန်နဲ့စားလိုက်အောင်ကြောတော့ပေါ့အာမင်မင်းကတဲပြီးတော့စိတ်ကောင်းနှလုံးကောင်းရှိနေတယ်မင်းကမင်းကျွနေမင်းတဲကျွေးကျင်တယ်ကိုငါပစ္စည်းတွေကမှမင်းမမြင်ဘူးကဲဒီလိုဆိုလို့ရှိရင်ရှင်နဲ့ကျမပဲစားဖို့ပေါ့ဘယ်လောက်တဲကြောတော့ပေါ့မင်းမင်းဘာလုပ်ဖို့လဲကွာမင်းစားကျင်တာမှမဟုတ်မင်းနေပေါ့ တော်တော်တရားတရားရှိတဲ့တထေပဲနော်အဲ့ဒါနဲ့သူ့တထေမကပြောရခဲ့ပါလေဒီလိုဆိုရှင်မစားစေရင်လည်းကျမတို့မစားပါဘူးရှင်းမယ်ကြော်ကျွေးပါမယ်လို့အဲ့ဒါလိုလုပ်ရတယ်ဒါနဲ့ဘယ်သူမှမသိအောင်ဆိုပြီးတော့ခုနထားရှိတဲ့အိမ်ကြီးမှာအထက်ဆုံးအထတက်ပြီးတော့မုံကြော်ရတာမုံကြော်ရအောက်ကတကားတွေအကုန်လုံးပိတ်ဘယ်သူမှမတက်စေနဲ့ပထမတက်ကစပြီးအကုန်လုံးပိတ် တက်လာရင်ပေးနေအောင်ပါကိုနည်းနည်းမုံလေးများတစ်ဖက်ပေးနေရပေးရမယ်ဆိုလို့ရှိရင်ပစ္စည်းတွေအသိကုန်သွားမှာအဲ့ဒါလိုကြောနေတော့မယ်အရှင်မောကလန်မြတ်စွာဘုရားကဒီတထေးကိုလှမ်းမြင်တော့တထေးလောက်နှမျောတဲ့လူဟာဒီဘဝမှာတလောက်တောင်သူချမ်းသာလာကြတယ်အရင်ဘဝကတော့သူတော်ပုံရတယ်ဗါတဲ့အဟောင်းအဟောင်းနော်အဟောင်းခံစားနေရတာနော်ဟောင်းခံစားနေရတာဒီတော့ပြောတယ်အဲဦးကြီးဟန်တင်ပဲလိုပဲကောင်းငင်ဇံကြွနေပဲငါတင်လှူလိုက်မယ်ထင်တာမလှူဘူး နာမည်က မစ္စရိယကောတိရတဲ့မောင်နှမျိုးဥက္ကစေနဲ့တဲ့သူကနာမည်ပေါ်ပြောရသေးတာနာမည်ကဥက္ကစေနဲ့တဲ့အဲ့တော့ရှင်မောကလန်ကမကြည့်ပါဘူးလူပဲဇင်းညာရှောင်းနေတင်းအဲ့လိုဇင်းညာရှောက်ရုံမကလို့တဲ့ဟောဒီကပြတင်းပေါက်ပေါ်လာကြအောင်ငါမလူဘူးတဲ့ဒါတော့ရှင်မောကမောကလန်ကပြတင်းပေါက်ပေါ်ကိုလာပြီးရတာပေါ့အဲ့တော့အဲ့ဒီရရုံမကလို့တဲ့တင်းကအခိုးအခိုးလျာနေလှုပ်အောင်တော့ငါမလူဘူးတဲ့ ကျတော့အရှင်မောက်လန်ကအခိုးလျာနေလွတ်ပြတာပေါ့မိခိုးတွေလွတ်အခိုးတွေလွတ်အလျာနေလွတ်တိုက်မိလောင်တော့မလို့မိခိုးတွေကလည်းတစ်ခါလုံးပြည့်နေပြီတထေးလည်းမွန်းနေပြီတထေးမှလည်းမွန်းနေပြီမုံကြော်လို့လည်းမရအဲ့ဒီကြမှာတထေးကဥက္ကစိနေကသူကစိတ်ထဲမှာသဘောပေါက်လာအင်းဒီဥကြီးကတော့မလူရင်တော့သွားမယ်ဟာမဟုတ်ဘူးအဲ့တော့မတတ်တာဘူးလူအောင်မပဲမန္တလေးမှာလည်းအဲ့လိုဟာတွေရှိရဲ့ အရှင်ဘုရားတပည့်တော်မျိုးတပည့်တော်မျိုးကိုဘယ်နဲ့ကြောင့်ရှုတ်ချလိုက်ပြီလားဘုရားအဲ့ဒီလေဆိုတာတော့ကြီးသေးတယ်နော်စာသင်နာဘဝတုန်းကဒီမှာလာစာသင်တယ်တရားဘုန်းကြီးကတော့ဆွန့်ဖိတ်တာတွေဘာတွေမလုပ်ပါဘူးဒီလိုပဲလျှောက်သွားတာပဲမန်းလေးလည်းဆွန့်လက်သိမခံလိုက်ရဘူးဆွန့်ကနှစ်လတခါနှစ်လတခါလေးလပဲဆွန့်ခံလိုက်ရပြီးနောက်ကြတော့တရားတရားဆံလွဲအောင်အောင်သွားတဲ့အခါကျတော့ဆွန့်မခံရတော့တငယ်ချင်းဘုန်းကြီးတပါးရေဦးက အဲသူကရေးလဲရဲတယ်တတ်တယ်လဲရှိတယ်ညံလဲကောင်းတယ်ရောက်လာတဲ့အခါကျတော့သူကဆုံးကံဖိတ်ဆုံးကံဖိတ်လိုက်တာညနေပဲညနေပဲသွားပြီးဆုံးကံဖိတ်တာလေဆုံးကံဖိတ်တယ်ဆိုတာအဲ့ဒီအိမ်အိမ်တွေ့တယ်ဆိုအဲ့ဒီအိမ်သွားအိမ်ရှိရဒါမှမဟုတ်အိမ်မပင့်လဲအိမ်မတက်မပင့်လဲတက်ပေါ့လေတက်ပြီးတော့အာဒကမကြီးဘုန်းကြီးအခုမှမန္တလေးရောက်လာတာဆုံးဆုံးဟင်မပြည့်စုံလို့မို့လို့အာဆုံးဆုံးဟင်လောက်မအောင်ဒီလိုဖိတ်ရတဲ့အဲကြလို့ရှိရင် ကာရကမတွေကသူတို့တတ်နိုင်တယ်ဆိုလို့ရှိရင်ကြွပါဗျာဘောမတတ်နိုင်ဘူးဆိုလို့ရှိရင်လည်းတပည့်တော်တို့မှအင်အားဒါလောက်ရှိတယ်ဗျာဒါကြောင့်မလို့ဆုံးကဘုန်းကြီးကလည်း35ဘလောက်ပါ20လောက်ရှိနေတယ်မတတ်နိုင်ပါဘူးဗျာဆိုလို့ရှိရင်လည်းပြန်ဆင်းခဲ့ရတယ်ဒါနဲ့အဲ့လိုတိတ်တက်စင်းနဲ့ဖိတ်လိုက်တာတဲ့အိမ်30လောက်ရှိတယ်တိတ်မှမရဘူးတော်တော်ဇွဲကောင်းတဲ့ဘုန်းကြီးမစ္စရိယကောတိယာတွေနဲ့တို့အိမ်နေလားမသိပါဘူးအဲ့ဒါနဲ့နောက်ကြတော့ဘယ်ရောက်သွားလဲဆိုမီးထားဝင်းနဲ့ရောက်သွားတယ် မိထားဝင်နဲ့ရောက်သွားတဲ့အခါကျတော့ကဲဒီတိအိမ်ကတော့ငါကတော့မရရင်ငါမစင်းတော့ဘူးဒီလောက်တော့တညနေလုံးဖိတ်တာဒီတိအိမ်တော့ရမှာဖြစ်မယ်ဆိုပြီးတော့ကုတ်ကုတ်ကကအတင်းလှည့်ပတ်ပြီးပြောနေတယ်လှည့်ပတ်ပြောနေဟိုကလည်းအိမ်ကလည်းလှည့်ပတ်ညင်မရဘူး तू ကလည်းမစင်းဘူးအတင်းပြောတဲ့ဆွင်းမလောင်းရင်ဆွန်းနေမလောက်နိုင်ဘူးဆိုလို့ရှိရင်ဆွန်းနေလောင်းမှာအစိုက်တည်းဖြင့်ပြောတယ်မရဘူး तू ကမစင်းမှုနေတယ်ဒီဥက္ကစေနယမှာတော်သေးတယ်မစ္စရိယဂေါတိယမှာအင်းဒီဥပြီးတော့ မရရင်တော့ပြန်မမရဘူးမုံတစ်ချက်တော့လှူလိုက်ဥမပါလို့စိတ်ကပေါက်သေးတယ်အဲ့ဒီအိမ်ကမပေါက်ဘူးဘာလုပ်တယ်လဲလို့ဆိုတော့မအေးကသားကိုအသာလက်ကုပ်လိုက်တယ်သားကအိမ်တော်ဖေးကဆင်းပြီးရထနာသွားပြီးပလိတ်သွားရောင်းကြပလိတ်သွားရောင်းကြအဲ့ဒါကိုဥပဇင်းကသိတော့မှအသာပြန်ဆင်းရရတယ်ဥက္ကစေးနေတဲ့တဲတာရှိနေသေးတော့စိတ်ကျင်နိုင်ုံလျှောက်လိုက်ပါတော့ရှင်ဘုရားဆွမ်းရင်တော့တပည့်တော်တို့မတတ်နိုင်ပါဘူးတန်ခါများနေလို့ ဆွန့်တော့ဖြင့်တပြည့်တော်တက်နိုင်မယ်များလောင်းပါမယ်ကြွပါလို့အဲ့ဒါလောက်များရှောက်လိုက်မယ်ဆိုလို့ရှိရင်ကောင်းပါတယ်ကြွလာမမကြွလာတဲ့အခါကျတော့ကိုကတစွန်းတက်နိုင်တစွန်းမယ်လောင်းလိုက်ပေါ့ဆွန့်လောင်းပြီဆိုသူပြန်ကြွသွားမှာပေါ့အဲ့လိုမဖြစ်တင်ဘူးလားဖြစ်တင်ပါလေဗျာတကယ်ပလိုက်သွားခေါ်တယ်ဆိုတော့အင်မတန်ကိုအယုတ်ဆိုတာပဲမန္တလေးကမန္တလေးသူမန္တလေးသားတွေအဲမစားစားလောင်းမလားอืม မန္တလေးဆိုတာဘုန်းကြီးတို့မြို့ပါအင်မတန်ပြောတယ်ဒီမြို့မှာစာသင်သားတွေက6ဝါနေသွားတယ်ဥဒ္ဓတော်မှာစာချတာကိုအဲ့ဒီမှာ၄နှစ်ချသွားတာပါဠိတက္ကသိုလ်ကတိကလည်းအဲ့ဒီမှာလောက်သွားသေးတယ်မန္တလေးမြပြန်ရောက်ပြီဆိုလို့ရှိရင်ကိုယ်နေရာကိုယ်အိမ်ပြန်ရောက်သလိုပဲစိတ်ထဲကအဲ့ဒါလိုအောင်မိပါတယ်ဒါပေမဲ့လည်းအဲ့ဒီချွေရင်းချက်ကလေးကတော့တငယ်ချင်းဘုန်းကြီးစီကတိရတာတော်တော်စိတ်မချမ်းမြေ့စရာပဲလို့သူဟာမဟုတ်သေးပါဘူးဒါ အဲ့ဒီဥက္ကဇင်းတွေကလည်းဂိုင်းဒီဥပိကရုံတော့ပြန်မှာမဟုတ်တော့ဘူးကဲရှင်မရေမုံတစ်ချက်တော့ဖြူလိုက်စမ်းပဲဒါပေမဲ့မုံတစ်ချက်ဆိုပေမဲ့လို့ဟေးကြီးကြီးတော့မကြော်နဲ့ဒီဖုန်ကြီးအတွက်စပယ်ရှယ်ကြော်ရမယ်စပယ်ရှယ်ဘယ်လိုကြော်ရမှာလဲဆိုတော့မုံမုံလေးတွေကိုတဲ့မုံနေထားတဲ့မုံနေထားတဲ့ဟာလေးတွေကိုရောင်းမှအဖျားလေးနဲ့တို့တယ်အဖျားလေးနဲ့တို့ပြီးတော့အဲ့ဒါစီအိုကနဲ့ရှဲကနဲ့ထည့်လိုက်တယ်အဲအဲ့ဒါလေးကြက်တဲ့အခါကျတော့ကော်ပီတူလိုက်တော့အေးခိုင်တယ် တော်တော်တရားတရားရှိတာပဲနော်ဒါနဲ့ဒကမကလည်းသူခိုင်းတဲ့အတိုင်းမလွန်စားနိုင်မလို့ရတယ်ရောက်မှပြားလေးနဲ့အသားလေးမုံလေးထိုးကိုလိုက်ထည့်လိုက်ကျဲရနေကြော်လိုက်တဖြည်းဖြည်းတဖြည်းဖြည်းမုံကပွားထားလိုက်တာအိုးကြီးပြေးသွားအိုးကြီးပြေးသွားဆယ်လိုက်တယ်ဒကမကလှူလိုက်မလို့လှူလိုက်မလို့လို့တော့တဖြည်းဟဲမလှူနဲ့ကွာအဲ့ဒါကြီးအကြီးမင်းဟာနည်းနည်းထဲပါဆိုဒီလိုပြောတယ်ဒါနဲ့ဒကမကမလှူရပြန်နောက်တခါအဲ့လိုပဲရောင်းမပြားနဲ့တခါထည့်ပြီးကြော်လိုက် တော်တော်ကြာအိုးကြီးတိလာပြန်မုံကခါတိုင်းမုံနေတဲ့ကြီးတခုတည်းတခုပိုကြီးလာပိုကြီးလာဟာမလုံနဲ့ဦးတခါထည့်ထားပြန်နောက်တော့တတိယစိတ်မရှိဘူးမစ္စရိယနော်စိတ်မဲ့အမှန်တန်ဆိုတာကိလေမြင်မဲ့စိတ်၌ဆွဲယုတ်လဲမကြည်လင်တတိအလိုကြပါမလားမကြပါဘူးခလိုက်တာနော်ဒီဥပ္ပိကလည်းမပြောင်းဒီမိမကလည်းနည်းနည်းကြော်ပါဆိုများများကြော်တယ်ငါရိုက်ကောင်းမလားမဟုတ်ဘူးလေကြိတ်မနိုင်ခဲမရဖြစ်နေမှာ तू က အဲကိလေသာအညစ်အမဲဝင်လာကိလေညစ်မဲစိတ်၌ဆွဲရုပ်လည်းမကြည်လင်ကိလေညစ်မဲစိတ်မဆွဲရုပ်လည်းအေးကြည်ရွှင်တကယ်လို့ကအဲ့ဒီမစ္စရိယတရားသူတဏ္ဍမှာမရှိဘူးဆိုအမလေးအရှင်မောကလန်ကြွလာတယ်နော်မြတ်စွာဘုရားရဲ့လက်ဝလက်လဝေယအကတာဝကလောင်းရလှူရခဲ့တဲ့ရှင်မရေသူလက်ဆန်းဟဲ့မင်းကြော်ထားတဲ့မုံနေတဒေါင်းလုံးလှူလိုက်ကိုယ်မကောင်းမေဘူးလားအဲတရားတရားယုံကြည်မှုတရားတရားနဲ့ လူထမ်းလို့တဲ့ဒါနစီရနာဖက်လာတဲ့စိတ်ဖြူလေးတွေဝင်လာတဲ့ဆိုလို့ရှိရင်တထေးမျက်နှာကြည်လင်းနေမှာပေါ့ကြည်လေညင်မဲ့စိတ်မဆွဲရုပ်လဲအေးကြည်ရွှင် စိတ်ညင်မဲ့လင်းဆင်းရဲပင်ဖြူလင်းချမ်းသာသည်စိတ်ညင်မဲ့မယ်ဆိုတော့ဆင်းရဲတာပဲတဲ့ဖြူမဲ့ဆိုရင်တော့ချမ်းသာတယ်ဒါနဲ့ပဲတထေးကစိတ်မရှိတဲ့အခါကျတော့ဘေးကွယ်မင်းကနင်းနဲ့ကြောပါဆိုတော့မြန်မြန်ကြီးတောင်းတာကြောတာပဲခိုင်ငါကြောမယ်ဒါနဲ့ပဲတထေးကရောက်မှယူ ကြောင်းမှယူပြီးတော့မုံနေထားတဲ့မုံမုံနေထားတဲ့ထဲကြောင်းမှဖြတ်ခနဲ့စိုက်လိုက်တယ်ဖြတ်ခနဲ့စိုက်လိုက်ပြီးကော်လာမဟုတ်ဘူးနော်စိုက်ပြီးတော့တခါပြန်နှုတ်လိုက်တာစိုက်ပြီးပြန်နှုတ်တယ်ဆိုတော့မုံမုံဘာပါမလဲနည်းနည်းလေးအကက်ကလေးပဲပါမှာပေါ့တော်သားပဲတော်တော်သူနတ်တာပဲလှုပ်တတ်တယ်ကြွန့်ကျင်တယ်ဒါကြောင့်မလို့တလောက်စီးပွားတွေဖြစ်တာမဟုတ်လားအဲ့ဒါနဲ့အဲ့ဒီရောင်းမလေးကိုစီအိုးကင်းနဲ့နှိမ့်လိုက်တယ် နှစ်လိုက်တော့ရောက်မကတ်တဲ့မုံကလေးကစီအိုကင်းနဲ့ကြွကြလိုက်တယ်ဆိုတဖြည်းဖြည်းတဖြည်းဖြည်းပွားထလာတခါအိုဝင်းကြီးပြေးသွားပြန်ခက်ပြန်ပြီတတိငါနည်းနည်းလေးထည့်ပါလေဆိုများလာပြန်ပြီအကြီးဖြစ်ပြန်ပြီကဲမလှူသေးဘူးတောင်းနဲ့ထည့်လိုက်တယ်အဲ့ဒီဟာလေနောက်တစ်ခါပြန်ပြီးတော့ကြော်ကြီးတာမရဘူးတတိလည်းမောနေချွေးတီတီကြာဒီတော့ကဲစီမယံတန်နေမဟုတ်ကွယ်အဲ့ဒီကမုံတစ်ချက်လှူလိုက်ပါတော့မလှူရင်ပြီးမှဟာမဟုတ်ပါဘူးငါမကြည့်ချင်ဘူး တဲ့จิตတွေရုပ်တယ်အလှကံဆိုတာမလှကျင်တဲ့လူအတွက်จิตတွေအင်မတန်ရုပ်တာလှကျင်တဲ့လူအတွက်ဆိုလို့ချင်းအလှကံဟာတကယ်မင်္ဂလာจิตတွေကြီးပဲဒါနဲ့ဒကမကမုတ်တချကိုယူလိုက်တယ်လှမလို့တောင်းနဲ့ရှိတဲ့မုတ်နေရအကုန်လုံးတွဲကပ်ပါလားတောင်းနဲ့ရှိတဲ့မုတ်နေရအကုန်လုံးတွဲကပ်ပါလားတော့ဒကမကတော့တွဲကပ်ပါလားတဲ့အတိုင်းလှမလို့ပါပဲခင်တလောက်တောင်း နှမျောနေတဲ့တထေကုံမစေဟဲဆိုပြီးဒကမကထူမလို့အဲတထေကဖြတ်ခနဲ့လှမ်းဆွဲထားတယ်ထိုက်ဟဲ့နေမလူနဲ့မင်းဟာအကုန်လုံးပါကုန်ပြီကွာကိုင်ငါကကိုင်ထားမယ်မင်းကဆွဲတထေကတောင်းနေရမုံနေအောက်ကမုံနေကိုင်ထားတထေကတော့ကအပေါ်အမုံကိုခွာမရဆွဲပါကွာအဲ့ဒီတစ်ချက်တည်းဆွဲတယ်ဒကမကမရမုံကအဲ့ဒါတထေကစိတ်မြူပေးကွာငါဆွဲမယ်မင်းမင်းဆွဲတာခံမကြဘူး တထေးကထပြီးတော့ကြောင်ကြိုက်ပြီးဆွဲလိုက်မရဘူးမုံကမုံနေမကဘူးအောက်ကတောင်းကပါကပ်ပါလာတယ်မစ္စရိယနော်ဘလောက်ညှင်းဆဲနှိမ့်ဆဲတလဲညှင်းဆဲနှိမ့်ဆဲတယ်စိတ်ကညှင်းမဲလာပြီဆိုရင်ကိုပစ္စည်းလေးကိုနှမျောတာတောင်သူများရိုက်တာပုတ်တာထိုးတာညှစ်ကြိုက်တာသူများပစ္စည်းလူတာတောင်မဟုတ်ဘူးအဲ့ဒါကိုပစ္စည်းလေးကိုနှမျောနေတာနဲ့ကိုအဲ့ဒါအမှန်တန်ကိုဆင်းရဲနေတာအမှန်တန်ဆင်းရဲနေတာဒါနဲ့ပဲအတင်းခွာ ခွာမရ ဒကမကမုံထောင်းကိုင်းအဲမစ္စရိယကောတိယဥက္ကစီနဲ့ကအဘောကမုံကကိုင်းဆွဲကိုလိုဆွဲဒီလိုဆွဲချွေတိတိကြဘာလို့မရအရှင်မောကလန်လည်းမပြန်ကဲကွာမောပြီခဏနားကြအောင်နားလိုက်ကြပြန်တယ်နားပြီးတော့မှတော်တော်ကြာအရှင်မောကလန်လည်းမပြန်မပြန်တော့မလူရင်တော့ဖြစ်မှာမဟုတ်ဘူးကဲထကဲကဲခွာလိုက်ကြအောင်ဆိုကွာထခွာကြဆွဲကြပြန်တယ် ချွေးတွေဒီဒီကြလို့လူတွေလည်းဟောဟောနဲ့ဟိုက်နေပြီမုံကလည်းမကွာနိုင်ဘယ်လိုမှခွာမရတဲ့အခါကျတော့မှဂိုင်းမှာကွာငါလည်းမုံစားခြင်းသိပျောက်ပါပြီမင်းမုံတစ်ထောင်လုံးပဲလှူလိုက်ပါတော့အဲ့ဒီကြမှာမုံတစ်ထောင်လုံးလှူခိုင်းတယ်အလှူခိုင်းတဲ့အခါကျတော့မှရှင်မောကလန်ကမုံတစ်ထောင်လုံးလှူတဲ့အခါကျတော့တရားဟောတယ်တရားဟောတော့မှတရားသဘောပေါက်သွားတယ်တရားသဘောပေါက်သွားတဲ့အခါကျတော့မှမစ္စရိယကောတိယဥက္ကစိနေရဲ့စိတ်ထဲမှာနှမျောတွန်နေတဲ့စိတ်တွေ အကုတ္တရာဥက္ကစိနေရဲ့စိတ်ထဲမှာနှမျောတွန်နေတဲ့စိတ်တွေအငြင်းအမဲတွေကွာသွားတယ်အငြင်းမဲတွေကွာသွားတဲ့အခါကျတော့မှလူရနာရတာစိတ်ထဲမှာဝမ်းသာလာတယ်အပရစေရဏတွေထက်သန်လာတယ်အပရစေရဏတွေထက်သန်လာတဲ့ကြံ့ကန်နဲ့တော့ထပ်ပြီးကြောပြီးခူတယ်လို့မပါပါဘူးဒါပေမဲ့လို့တလောက်တောင်မှတရားသဘောပေါက်လို့မလို့အပရစေရဏထက်သန်လာပြီဆိုလို့ကျွန်တော်တထေးရဲ့စိတ်ထဲမှာကြည်လင်မလားညင်မဲနေမလားကြည်လင်နေပြီဆိုလို့ရှိရင်သူ့ယုတ်ကောကြည်လင်နေမလားညင်နွားနေမလား ကြည်လင်ညှဉ်းနွမ်းနေမယ်ကြည်လင်နေမယ်ကြည်လင်နေပြီဆိုလို့ချင်း तू ချမ်းသာမလားဆင်းရဲမလားအမှန်တန်သိကြတာပေါ့ကဲလိုက်ဆိုပါကြည်လင်ညင်မဲ့စိတ်၌ဆွဲရုပ်လည်းမကြည်လင်ကြည်လင်ညင်မဲ့စိတ်၌ဆွဲရုပ်လည်းမကြည်လင် ကိလေမြင်နှခေါက်ပဲဆိုကြပါနော်ကိလေမြင်မဲ့စိတ်မဆွဲရုပ်လည်းအေကြည်ရွှင်ကိလေမြင်မဲ့စိတ်မဆွဲရုပ်လည်းအေကြည်ရွှင် စိတ်ညစ်မဲ့လင်ဆင်းရဲပင်ဖြူလင်းချမ်းသာသည်စိတ်ညစ်မဲ့လင်ဆင်းရဲပင်ဖြူလင်းချမ်းသာသည်ချမ်းသာရလို့ ညာလူဘူပုဂ္ဂိုလ်သိရမည်ချမ်းသာရလူညာလူဘူပုဂ္ဂိုလ်သိရမည်ကိုယ်ကိုသိရမယ်ဆိုတာကိုယ်စိတ်ကိုသိရမှာပြောတာကိုယ်စိတ်ကိုအမှတ်တမဲ့နေမသိဘူး မကောင်းတဲ့စိတ်ပင်မဲ့ကောင်းတဲ့စိတ်လို့ဒီလိုထင်နေတတ်တယ်ညင်မဲ့တဲ့စိတ်ပင်မဲ့လို့ဖြူစင်တဲ့စိတ်လို့ထင်နေတတ်တယ်အခုနပုံနာကြည့်ပါလားမစ္စရိယစိတ်မမျောတဲ့စိတ်ဟာ तू ကအကောင်းအောက်မှင်နေတာပဲအကောင်းအောက်မှင်နေလို့မလို့ဒီစိတ်မကောင်းတဲ့စိတ်လက်ခံထားလိုက်တဲ့ခါကျ तू ဘလောက်ဆင်းရဲလဲတိတ်ဆင်းရဲတာပဲအဲ့ဒါကိုကိုကိုမသိလို့ဒါကြောင့်ကိုယ်စိတ်ထဲမှာဘာစိတ်ဖြစ်နေတယ်လဲဘယ်လိုဖြစ်နေတယ်လဲအဲ့ဒီစိတ်ဟာကောင်းသလားမကောင်းဘူးလားဆိုတာသိဖို့သိအရေးကြီးတယ်မကောင်းဘူးဆိုလို့ရှိရင်ဒီစိတ်ဟာဆင်းရဲစေတတ်တဲ့စိတ်အကျိုးမဲ့ဖြစ်စေတတ်တဲ့စိတ်ဆိုလို့ရှိရင်ဒီစိတ်ကိုတနည်းနည်းနဲ့ပယ်တတ်ပြရမယ် ပယ်တိရမယ်ခွာတိရမယ်အဲ့ဒါအဲ့ဒါသိအောင်ကလည်းအမှတ်တမဲ့နေရင်ဘယ်တော့မှမသိဘူးစစ်ဆေးကြီးမှသိတယ်ခုကမစစ်မဆေးဘူးခုနပြောသလိုငါငါစိတ်ထဲမှာအခုဘာဖြစ်နေသလဲအခုငါစိတ်ထဲတရားနာနေတာတရားဟောဘုန်းကြီးတရားလည်းမကောင်းဘူးမကောင်းဘူးလို့ငါစိတ်ထဲကပြောနေသလားတရားဘုန်းကြီးတော်တော်ညံ့နေပဲစိတ်ဝင်စားအောင်လည်းမဟောနိုင်ဘူးအဆွဲလေးအခဲလေးလည်းမပါဘူးငါအခုထပြန်မှပဲလို့ဒီလိုများငါစိတ်ထဲဖြစ်နေသလားမဟုတ်ဘူးလားအဲ့လိုမစစ်ဆေးဘဲနဲ့သိပါမလား မစစ်ဆေးလို့ရှိရင်တော့မသိဘူးစစ်ဆေးလာလို့ရှိရင်တော့သိမှာပဲဒါကြောင့်သိအောင်စစ်ဆေးရတယ်တဲ့ကိုကိုသိခြင်းများလူရှင် နေ့စဉ်စစ်ရပြီကိုစိတ်ကိုသိနေ့စဉ်စစ်ရမယ်တဲ့နေ့စဉ်စစ်လို့မလို့စိတ်ထဲမှာမကောင်းတဲ့အငြင်းအကျေးစိတ်ဓာတ်တွေခုနပြောတဲ့စိတ်ဓာတ်မျိုးတွေဝင်နေမယ်အဘိဇာဝိတမလောဘပြပါဒဥပနာဟကောရဥပနာဟမေခပလာဒအိတ်တာမစ္စရိယအစိုက်တဲ့ဒီလိုစိတ်အညစ်အမဲတွေဝင်နေပြီဆိုလို့ရှိရင်လက်ခံမထားနဲ့အဲ့ဒါဆင်းရဲတယ်အခုလည်းဆင်းရဲတယ်အဲ့ဒီစိတ်တွေကြောင့်လည်းပဲဆင်းရဲကြိုးတွေဖြစ်ပေါ်လိမ့်မယ် ဒါကြောင့်မလို့ကျော်စေးပြရမယ်ဖြစ်နိုင်တဲ့နီးနဲ့တရားထုတ်ထားတဲ့ပုဂ္ဂိုလ်ကတော့လွယ်လွယ်ပဲဥပဒနာရှုတဲ့နီးနဲ့ကျော်စေးလိုက်လို့ရှိရင်ရတာပဲတရားမထုတ်တဲ့သူကတော့ဆင်ញင်တဲ့နီးနဲ့သုံးရတယ်အလွယ်ဆုံးနီးပေါ့လေအကျိုးအပြစ်ကိုဆင်ញင်ပြီးတော့ဒီစိတ်လက်ခံထားလို့ရှိရင်အပြစ်သာရှိเสียရှိတယ်အကျိုးပေါ်เสียမရှိဘူးကောင်းကျိုးပေါ်เสียမရှိဘူးဒါကြောင့်မလို့ဒီစိတ်ကိုဖယ်ပြစ်မှာဆိုပြီးတော့တနည်းနည်းနဲ့ဖယ်ပြစ်ရတယ်ကိုကိုတိခြင်းညာလူရှင် နေစဉ်စေရမည်ကိုကိုသိခြင်းညာလူရှင်နေစဉ်စေရမည်နေစဉ်စစ်ဆေးစိတ်ညစ်ကြေးလျော်စေပြရမည် နေ့စဉ်စစ်ဆေးစိတ်ညစ်ကြေးလျှော်စေပြရမည်ရတယ်မှာမစ္စရိယကောတိယအကြောင်းပါလာတာနဲ့ပဲစိတ်ညစ်မဲ့ခြင်းဖြူစင်ခြင်းရဲ့အကျိုးတရားတွေပြောပြီးလို့ဆောင်းဖို့ပါပါတော့တော့ရှင်မောကလန်က ဂိုင်းတထေကြီးတဲ့တင့်ကိုမုံတောင်းတဲ့တကွာမြတ်စွာဘုရားစီငါတကိုးနဲ့ဆောင်းမယ်ဆိုပြီးတော့မြတ်စွာဘုရားစီဆောင်းယူသွားဆောင်းယူသွားပြီးဟိုကြမြတ်စွာဘုရားတန်ဃာတော်တွေနဲ့မုံဖုံးပေးမယ်လို့စောင့်နေအဲ့ဒါတထေကကမုံနေเจ้าမှာရှိတဲ့တန်ဃာတွေအကုန်လုံးကလိုက်တာမကုန်မကုံလေတထေရစိတ်ထဲမှာဒါနစေတနာတွေပိုများလာလေဒါနစေတနာပြည့်လူလို့တဲ့စေတနာဆိုတာမစ္စရိယနဲ့ကြောချင်းကပ်တယ်မစ္စရိယကအနောက်ဒါနစေတနာကအရှေ့မစ္စရိယကအောက်ဒါနစေတနာအထက် မစ္စတိယကအမဲဒါနစေတနာကအဖြူပြောချင်းကပဲဒီတော့ညင်မဲတဲ့မစ္စရိယစိတ်ထားသူ့တဏ္ဍမှာမရှိတဲ့အခါကျတော့ဖြူစင်တဲ့ဒါနစေတနာနဲ့ယုံကြည်မှုတရားတရားပဲသူ့တဏ္ဍမှာရှိတဲ့အခါကျတော့ဒီဒီတတိယမျက်နှာဟာကြည်လင်းနေတယ်ရှင်လန်းနေတယ်အမတန်ချောနေတာပေါ့တတိကိုလူရောဖြစ်သွားတယ်အဲ့ဒါစိတ်ဖြူစင်လို့တဲ့ဒါကြောင့်မစ္စရိယလည်းပဲစိတ်ရဲ့အညစ်မဲပဲတဲ့အဲ့ဒါကြောင့်ယံညိုးဖွဲကဥပါနာဟာ ကျေးဇူးဖြစ်ကမက္ခမှတ်ပါဂုံကြီးရှင်တုပြိုင်မှုပလာတာမနာလိုခေါ်ဆိုကြည်အိတ်တာမနာလိုတာကိုအိတ်တာတရားလို့မှတ်ပါတဲ့ဆိုယံညိုဖွဲ့ကယံညိုဖွဲ့ကဥပနာဟာဥပနာကျေးဇူးဖြက်ကကျေးဇူးဖြက်ကမက္ခမှတ်ပါမက္ခမှတ်ပါဂုံကြီးရှင်တုဂုံကြီးရှင်တုပြိုင်မှုပလာတာပြိုင် နာလူခေါ်ဆိုကြည့်အိတ်သာယံညိုဖွဲ့ကဥပနာဟာကျေစုဖြက်ကမက္ခမှတ်ပါဂုံကြီးရှင်တုပြိုင်မှုပလာတာမနာလူခေါ်ဆိုကြည့်အိတ်သာနောက် နိမိပစ္စည်းကိုနှမျောတာတွန့်တို့တာက မစ္စရိယတဲ့မစ္စရိယပြီးမာယာတာထေယဒါဒီလည်းပဲစိတ်အငြင်းမဲ့တရားတွေပဲတဲ့ဒီမာယာဆိုတဲ့ဇီယစကားတာထေယဆိုတဲ့စကားတွေလည်းပဲအတုံးတွင်နေတဲ့စကားတွေပဲမာယာတာထေယလို့အတုံးတွင်နေတော့လည်းပဲတချို့မှာအတိတ်ပဲမှန်သိခဲ့တယ်မာယာဆိုတာမူယာမာယာလောက်တယ်လို့ဒီလိုပဲသိတယ်မူယာမာယာလောက်တယ်လို့ဒီလောက်ပဲသိထားတယ် ပါထေရကိုကောက်ကြည့်ဆင်းလဲတယ်လို့ဒါတော့ပဲသိထားတယ်အဲ့ဒါလည်းပဲစိတ်အညစ်မဲတွေပဲတဲ့မာယာဆိုတာတခြားမဟုတ်ဘူးမိမိရှိနေတဲ့အပြစ်သူတစ်ပါးမသိအောင်သူတစ်ပါးမသိအောင်ဖုံးထားတတ်တဲ့ဖုံးထားလို့တဲ့စိတ်ကိုမာယာစိတ်လို့ခေါ်တယ်မိမိမှာရှိနေတဲ့အပြစ်မိမိအရက်တော့တယ်အဲ့ဒီအရက်တော့တာသူများမသိလေခြင်းဘူးမသိအောင်ဖုံးထားခြင်းတဲ့စိတ်မာယာပဲ မိမိသူတော်ဘာသမယကိုပြစ်မှားတယ်အဲ့ဒီပြစ်မှားတာကိုသူတော်ဘာမသိအောင်ဖုံးထားခြင်းနဲ့စိတ်အဲ့ဒါမာယာပဲဖုံးထားခြင်းနဲ့စိတ်ပေါ်တဲ့အတိုင်းနဲ့ဖုံးနဲ့ဖုံးထားတယ်ပါထေယဆိုတာကမာယာနဲ့ပြောင်းပြန်ပါထေယဆိုတာမိမိမှမရှိတဲ့ဂုံကိုရှိလေဟန်ဝါကြွားတာရှိလေတရားဟန်ဆောင်ဝါကြွားတယ်တူတူဆိုလို့ရှိရင်မရှိတဲ့ဂုံကိုထုတ်ဖော်ပြီးတော့ ရှိလေတရောင်ထုတ်ပေါ်ဝါကြွားလို့သာဟာတာထေရပဲ။ဒါကြောင့်နှမျောလေပြီးမစ္စရိယာမိမိပြင်းများဖုံးထားမာယာဂုံမရှိပြန်ရှိဟန်ဆောင်ကားတာထေရဂုံမရှိပြန်ရှိဟန်ဆောင်ကားထုတ်ဖော်ကမှတ်ကြတာထေရဒါဒီလည်းပဲစိတ်အညင်မဲ့တရားတွေပဲလို့ဝဋ္ထတုံမှာမြတ်စွာဘုရားဟောတယ်ကြလိုက်ဆိုကြအောင်နှမျောလေပြီးမစ္စရိယာနှမျောလေပြီး မိမိပြင်းများဖုံးထားမာယာဘုံမရှိပြန်ရှိဟန်ဆောင်ကထုတ်ဖို့ကမှတ်ကြတာထေယနှမျောလေးပြီမစ္စရိယာမိမိပြင်းများဖုံးထားမာယာဂုံမရှိပြန်ရှိဟန်ဆောင်က ထုတ်ဖို့ကမှတ်ကြတာထေရအဲဒီမိမအသက်မာယာများတာပဲလို့ဆိုတာအမှန်တိုင်းပြောမယ်ဆိုလို့ရှိရင်တော့သူ့ရှိတဲ့အပြစ်တွေသူဖုံးနေတာပဲဖုံးနေတဲ့အနေနဲ့ပါဇက်ကပလိပလိနဲ့ပြောတယ်ကိုမူရာကအရေးတယူလုပ်တဲ့အနေအမှုမျိုးတွေလုပ်တယ်ဒါဟာမာယာပဲစိတ်ထဲပေါ်လာတာပြောရအောင်ကောင်းလားမကောင်းလားတော့မသိပါဘူးစိတ်ထဲပေါ်လာမာယာဆိုလို့ပေါ်လာ ဘုန်းကြီးတစ်ပါးကတောင်တင်းကြီးမှာဆုံးခံကြွရတယ်ပရပိုင်ကိုတော့ပရပိုင်ကိုတော့ဆုံးခံကြွရတဲ့အခါကျတော့သူနဲ့အင်မနာရင်းနေတဲ့ဒကာကြီးအိမ်တဲ့အိမ်ရောက်တယ်အဲ့ဒီဒကာကြီးကလည်းဝင်ဝင်သမားကြီးဝင်ဝင်သမားကြီးသူကအရင်ကတောတကြီးကိုဆယ်ဝါအုပ်ရတဲ့တကြီးဆိုတော့ဟိုဟိုတော့ကတနက်လဲပိုင်တယ်တတိလည်းရှိတယ်ညံလည်းရှိတယ်ဘဟုတုတလည်းမရတယ်ပွင့်လဲပွင့်လဲနဲ့ရေစရာလည်းအရှွန်းအတောက်တွေလည်းပြောတတ်တယ်ဒါနဲ့ အဲ့ဒီဘုန်းကြီးကြွတော့မယ်သူကအပြင်ကပြန်လာတာအပြင်ကပြန်လာတော့တုတ္တကမရှင်းရှင်းဝင်အောင်စီးပြီးသူ့ကိုကြိုတယ်မလေးမောင်ပြန်လာဗလားတော့စောစောကြီးပြန်လာလိမ့်မယ်လို့မထင်ဘူးစောစောကြီးပြန်လာတာကိုကက်ချီဆေးမလားဘာလားနဲ့ရှောက်ပြီးလှုပ်တယ်တဲ့ဘုန်းကြီးကလည်းမြင်တယ်ဒါနဲ့ဘုန်းကြီးကလည်းအိမ်မတက်သွားသူ့ကလထိုင်မှာဝင်ထိုင်တကားကလည်းပဲခြေပါဆေးခြေတုပ်ပြီးတော့ဝင်ထိုင်ထိုင်ပြီးတော့ထိုင်မိတဲ့အခါကျတော့တကားကြီးကရှောက်တယ်အရှင်ဘုရားတွေ့လားလို့ဆိုတော့အရှင်ဘုရားတက္ကမကြီးဒီနေ့လှုပ် တွေ့တာပဲဘာဖြစ်လို့တော့အဲ့ဒါသူ့အပြစ်ရှိနေလို့မလို့ဖုံးတာကိုတော့ဘာသိပဲလို့ဆိုအပြစ်ရှိနေလို့ဖုံးတာကိုတော့အဲ့ဒါတတိတော်မရှိတော့သူဘာတွေကြောက်လုံးမမသိဘူးလို့ဆိုတယ်တတိတော်မရှိတော့သူဘာတွေကြောက်လုံးမမသိဘူးလို့ဆိုတယ်မာယာဆိုတာမာယာများလိုက်တာဆိုတာကိုယ့်အပြစ်ဖုံးနေလို့တဲ့အဲ့ဒါပြောပြောကောင်းပါတယ်နော်ပြောကောင်းပါတယ်အောင်းမိတာပဲ ပြောကောင်းပါရဲ့နော်ဒီလောက်ကတော့မလုံးပါဘူးစိတ်စိတ်ထက်ပေါ်လာလို့ပြောရတာကိုမာယာဆိုတော့သွားတတိရတာမိမိပညာဖုံးထားမာယာဂုံမရှိပြန်ရှိဟန်ဆောင်တာထုတ်ပေါ်ပါမှတ်ကြတာတရားတဲ့ပြီးတော့ထံဘပါရမ္ဘမာနအတိမာနမဒပမာဒတဲ့ဒါတွေစိတ်အငြင်းမဲတွေပဲတဲ့ထံဘဆိုတာမယိုသေးခြင်းတဲ့သဘော ဘုန်းကြီးလာလည်းပဲမယူသေးခြင်းတဲ့သဘောဖယားနာသွားလည်းမယူခြင်းတဲ့သဘောဘုရားစေတီနာသွားလည်းမယူခြင်းတဲ့မယူသေးခြင်းတဲ့သဘောဘယ်လိုလဲဆိုတချို့လူတွေအင်္ဂါလူတွေနဲ့မနေသာလို့မလို့ဘုရားပေါ်တက်လိုက်သွားတယ်ဘုရားရင်မြင်တော့ရောက်တယ်ဆိုအဲအင်္ဂါလူတွေတော့ဥချရှိခုမန်သူကဟိုနာလို့လို့ဒီနာလို့လို့နဲ့ထိုင်းပြီးဥမချဘူးဟိုလျှောက်သွားဒီလျှောက်သွားနဲ့အဲဒါလိုလုပ်နောက်ကြတော့သူများတွေစီခိုးပြီးတော့ပြန်လာတဲ့အခါကျသူကရော့နှော့ပြီးပြန်လိုက်လာတယ် ဒါဒါဒီဖျားဆိုတာဒါအစ်စ်မှမဟုတ်ဘူးပေါ့လေဒါယူသေးလိုက်တာဟာမဟုတ်ဘူးပေါ့သူစိတ်ထဲမှာဒီလိုဖြစ်နေတာအဲ့ဒါကိုခက်ထန်တယ်လို့ခေါ်တယ်မန်ခက်ထန်တယ်တဲ့ဖျားကိုတော့မယုံကြည်နိုင်အောင်မလေးစားနိုင်အောင်ဖြစ်နေတဲ့စိတ်ထားထံပလို့ခေါ်တယ်တောင့်တင်းကြမ်းတမ်းနေတယ်တောင့်တင်းကြမ်းတမ်းနေဒီလိုပဲဟိုရမုံသာသနာဤတာတခဏရံဆိုလို့ရှိရင်လာကြတယ်ကားတွေနဲ့ဆရာတော်ဘုရားကြီးတချို့လဲလှူဖို့တမ်းဖို့တချို့လဲဖူးဖို့မျိုးဖို့လာကြတယ်အဲကားတွေနဲ့လာကြပြီးတော့ တချို့တကာကြီးတယောက်နှစ်ယောက်တချို့တကာလေးတွေအဲဒီပြင်လေးတွေကတော့အသီးသီးပဲဆင်းပြီးတော့ဒကမကြီးတွေရောဒကာကြီးတွေရောဆင်းပြီးတော့ဆရာတော်ကြီးကြောင့်မတက်သွားကြတယ်အဲ့ဒီလူတွေကကားပေါ်ကမဆင်းဘူးဒီတိုင်းနေခဲ့တာပဲလကားပဲဗောလကားဟာဒီလျှောက်လုံနေတာအချိန်ကုန်တယ်ပိုက်ခံကုန်တယ်ဗောမယူသေးနိုင်ဘူးတဲ့စိတ်ထဲမှာခက်ထန်ကြမ်းတမ်းတဲ့သဘောတွေပေါ်နေတာအဲ့ဒါကိုထံပလို့ခေါ်တယ်ဒါကြောင့် မန်ခေထံကထံပမှန်စွာတဲ့နောက်အဲ့ဒါလည်းစိတ်ညစ်မဲပဲတဲ့ဒီစိတ်စိတ်ထဲဝင်ပြီဆိုလို့ချင်းတကယ်ညစ်တာမဲတာပေါ့ယုံကြည်တဲ့နာကိုမယုံကြည်နိုင်ဘူးယုံသေးတဲ့နာကိုမယုံမယုံသေးနိုင်ဘူးပူဇော်တဲ့နာမပူဇော်နိုင်ရှိခိုးတဲ့နာမရှိခိုးမရှိခိုးနိုင်ဘူးဆိုတာအင်မတန်ကြီးမားတဲ့အကုသိုလ်ပေါ့အင်မတန်ကြီးမားတဲ့အညစ်မဲပဲဒါဆင်းရဲတယ်ပါရမ္ပတဲ့ပါရမ္ပဆိုတာအကုသိုလ်ဘက်မှာ तू ကတစ်ခုလုပ်ရင်ကိုကနှစ်ခုလုပ်ချင်တဲ့စိတ် သူကဝက်တစ်ကောင်တတ်ရင်ငါနှစ်ကောင်တတ်မယ်သူ့လူမှာဝက်10ကောင်ကျွေးမယ်ဆိုလို့ရှိရင်ငါ့လူမှာဝက်20ကျွေးမှာဟဲ့အဲ့ဒီတော့အာသူကတက်ထရန်အင်ကြီး၄တယ်ဝက်မယ်ဆိုငါက၈တယ်ဝက်မှာသူကဒက်ကရွန်တစ်ထည်ဝက်တယ်ဆိုငါကဒက်ကရွန်၄တယ်ထားမယ်သူကဒီရုပ်ရှင်ကားကိုတစ်ခါကြည့်တယ်ဆိုငါကနှစ်ခါကြည့်မယ်အဲ့ဒီစိတ်ထားသူ့တဲ့တစားကဲနှစ်စားကဲပြီးပြုလို့တဲ့စိတ်ထားအကုသိုလ်ဘက်မှာကုသိုလ်ဘက်မှာတော့မဟုတ်ပါဘူးကုသိုလ်ဘက်မှာတော့ကဲပြုနိုင်လေအကျိုးများလေပဲ အဲ့ဒါတော့အကုသိုလ်တွေမှာသူ့ပဲသူ့ရဲ့ကဲပြီးတော့ပြုလို့တဲ့ဆန္ဒပြုလို့တဲ့စိတ်ထားဟာပါရမအင်မတန်ကြီးမားတာပေါ့စဉ်းစားကြည့်ပါတချို့တော့ရက်မှာအလူကိုပစ္စည်းရှိလို့မလို့ဝက်ကျွေးတယ်တဲ့လူလူလူဆိုလို့ရှိရင်ဝက်30 20ကနေဝက်အကောင်90အထိကုန်တာပဲတော့လူဆိုတာဖိတ်တယ်လို့ရှိရင်နဲတာမဟုတ်ဘူးလူ1000 2000အဲ့လိုယောနီချုပ်ဆက်တွေစရစရဟုတ်တယ်အကုန်လုံးဖိတ်တာအဲ့တော့သူ့လူကဝက်20ကျွေးတယ်ဆိုလို့ရှိရင်ငါလူကြတော့ဝက်40ကျွေးရမှာကောရဲ့အဲဒီလိုလာတာအဲ့ဒါသာရမ္မတဲ့ ဟုတ်ပဲနောက်ကြတော့ကြွားသေးတာဟောဘသူလူတော်ကဝက်20ကုန်တယ်ဆိုအမေကျွန်တော်လူတော်ကဝက်40ကုန်တာဟောဒီလူလာတာကုသိုလ်တွေလားအဲ့ဒါကုသိုလ်တွေလားဝေးလိုက်တာဝေးလိုက်တာအဲ့ဒါတော့လူတွေမျက်စိလဲလမ်းမနေကြတယ်အဲဘုန်းကြီးတွေကလည်းပြုပြင်မပေးကြပြုပြင်ပေးရဘုန်းကြီးနဲတယ်အာပြုပြင်သွားပြုပြင်ပေးလို့ပဲဖြစ်ပါမလဲတော့ကြောင့်ဝက်သားတို့ကြီးသုံးတတ်တိုင်းမကြိုက်ရလည်းနေလေနော်အမပြုပြင်ကြဘူးဒီကတော့ ပြောပါတယ်အလှူအကြောင်းပြုပြီးကုသိုလ်အကြောင်းပြုပြီးအကုသိုလ်မဖြစ်ကြစေနဲ့ကုသလောဓမ္မောအကုသလတဓမ္မတဥပနိတယပစ္စနာပစ္စယောကုသိုလ်တရားကအကုသိုလ်တရားကိုဥပနိတယပကရုပနိတယပစ္စယတတ္တိနဲ့ကျေစုပြုတယ်တဲ့ကုသိုလ်ကအကုသိုလ်ဖြစ်အောင်လုပ်ပေးတယ်ဒါမျိုးမဖြစ်ကြစေနဲ့ယအဲ့ဒါတာရံပါတဲ့သံဘတာရံဘမာနဆိုတာ ထောင်လွှားတယ်တက်ကြွတယ်ဘဝင်မြင့်တယ်ဘဝင်ကိုင်းတယ်အထင်ကြီးတယ် မိမိသူတစ်ပါးတဲ့သားတယ်လို့အထင်ကြီးတယ်မာနအတိမာနကြတော့အလွန်အလွန်ထောင်လွှားတက်ကြတယ်မာနတဲ့ပိုးပြီးမြင့်သွားပြီတဲ့အဲ့ဒီအတိမာနမျိုးကြတော့မြေကြီးချီထောက်လို့မရတော့ဘူးခေါင်းကတိမ်ပေါက်တိမ်ကြတဲ့ရောက်ခေါင်းတိမ်ကြတဲ့ရောက်တယ်ဆိုတာဘာပြောတာပါလဲဘဝင်မြင့်တဲ့အခါကျတော့ဘဝင်လေဟတ်တော့အထက်မြောက်ပါတော့ခေါင်းတိမ်ကြတဲ့ရောက်တော့တော့ပေါ့ဟုတ်လားခေါင်းတိမ်ကြတဲ့ရောက်တော့အဲ့ဒါပြောတာ မာနအတိမာနမဒဆိုတာရင်မှုတယ်ရင်မှုတယ်ဆိုတာမိမိမှာရှိတဲ့တစုံတရာကိုအကြောင်းပြုပြီးရင်မှုတာဥပမာဆိုရင်မိမိကရုပ်ချောတယ်ဆိုလို့ရှိရင်အဲ့ဒီရုပ်ချောတဲ့ဟာကိုအကြောင်းပြုပြီးတော့မန်ရစ်တယ်သူလည်းပဲမာနတစ်မျိုးပါပဲရုပ်ချောတာကအကြောင်းပြုပြီးငါတော့ဘယ်သူမှရုပ်မချောဘူးငါကရုပ်ချောတယ်မိမိကပစ္စည်းရှိတယ်ဆိုပစ္စည်းအကြောင်းပြုပြီးတော့ငါတော့ဘယ်သူမှပစ္စည်းမရှိဘူးမိမိကပစ္စည်းရှိတယ်အစရှိပြီးဖြင့်မိမိရှိတဲ့ သူတို့သားတဲ့မိမိသားတယ်ထင်တဲ့အရာပေါ်မှာမိမိစိတ်ကအထင်ကြီးပြီးတော့ရစ်မူးနေတာကိုမတားလို့ဒါကြောင့်မန်ခေထံကထံပမှန်စွာ သူတဲ့ကဲပူပြုလို့သာရမ္မာထောင်လွှားမာနရစ်ကမတာထောင်လွန်းပြီးအတိမာနသာထောင်လွှားမာနထောင်လွှားတဲ့ဆိုမာနခေါ်တယ်ရစ်ကမတာဆိုတာမန်ရစ်တယ်မတာ ထောင်လွန်ပြီးအတိမာနတာအတိမာနတာဆိုတာ too conceited for တိတ်ပြီးမာနကြီးလွန်းနေတာထောင်လွန်ပြီးအတိမာနတာမန်ခက်ထံကဓမ္မမှန်စွာသူတဲ့ကဲလိုပြုလို့သူတဲ့ကဲလိုပြုလို့သာရသူတဲ့ကဲပိုးပြုလို့သာရမှာထောင်လွှားမာနယိကမတာ ထောင်လွန်ပြီးအတိမာနတာမန်ခက်ထံကထံပမှန်စွာသူတဲ့ကဲပိုးပြုလို့သာရမထောင်လွားမာနယိကမတာထောင်လွန်ပြီးအတိမာနတာကုသိုလ်များမေညာပမာဒာကု ပမာဒဆိုတာကုသိုလ်တရားတွေမေ့နေတာဒါနကုသိုလ်ပြုဖို့လည်းတတိမရဘူးသီလဆောက်တည်ဖို့လည်းတတိမရဘူးဘာဝနာအားထုတ်ဖို့လည်းတတိမရဘူးရရကိစ္စဆောင်ရွက်ဖို့လည်းတတိမရဘူးကုသိုလ်ကိစ္စမှန်သမျှတတိမရပဲမေ့နေတာကိုပမာဒလို့ခေါ်တယ်ဒါကြောင့်မလို့ကုသိုလ်များမေ့ညာပမာဒတဲ့အဲ့ဒီကုသိုလ်တွေကိုမေ့နေပြီဆိုလို့ရှိရင်သူ့စိတ်ထဲဘာတွေပဲရှိမလားအကုသိုလ်တွေပဲရှိမယ်ဒါကြောင့်မလို့ဒီပမာဒတရားလည်းစိတ်ကိုညှင်းမဲစေတဲ့တရားပဲတဲ့စိတ်ကိုညှင်းမဲစေတဲ့တရား16မြတ်စွာဘုရားကဝဋ္ထတုံမှာထုတ်ဖော်ပြီးခေါ်ခဲ့ဒါပေမဲ့အဲ့ဒါတွေက ရထက်ရွာထဲမှာဖြစ်နေတဲ့စိတ်နေစိတ်ထားတွေအဲ့ဒါတွေကိုမြတ်စွာဘုရားကဒါတွေဟာသင်တို့ထင်နေတဲ့အတိုင်းရှုစင်းတဲ့စိတ်ထားကောင်းတဲ့စိတ်ထားတွေမဟုတ်ဘူးညင်မဲ့တဲ့စိတ်ထားတွေဒါတွေတတိယကြအဲ့ဒီညင်မဲ့တဲ့စိတ်ထားတွေစိတ်ထဲဝင်လာပြီဆိုလို့ရှိရင်ဒီစိတ်တွေကိုဝင်လာလို့ရှိရင်ဆင်းရဲတဲ့ဆင်းရဲတဲ့အတွက်ချမ်းသာအောင်ဒီစိတ်တွေပယ်ကြရှားကြလျှော်ကြဆေးကြလို့မြတ်စွာဘုရားကမိန့်တော်မူလို့တဲ့ဒါဖြင့်ဒီ16ပါးတဲ့မိတ်စိတ်ကိုညင်မဲ့စေသလားဆိုဘယ်ဟုတ်မလဲကြံနေတာပေါ့ဥဒိစ္စစိတ်ပြန့်လွင့်တယ်စိတ်ပြန့်လွင့်တယ်ဆိုတာဒါစိတ်ညင်မဲ့စေတာပဲ စိတ်ပြန့်လွင့်နေပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဆင်းရဲမလားချမ်းသာမလားဆင်းရဲတာပဲဒါကြောင့်မလို့သူလည်းအညစ်မဲ့ပဲထိနာမိတ်တာတဲ့ကိုယ်စိတ်လေးလံထိုင်မှန်မှုစိတ်လေးလံထိုင်မှန်မှုစေတသိက်လေးလံထိုင်မှန်မှုတဲ့စိတ်တွေစေတသိက်တွေလေးလံထိုင်နိုင်နေကိုယ်တွေလေးလံထိုင်မှန်နေပြီဆိုလို့ရှိရင်အဲ့ဒီလူကဆင်းရဲသလားချမ်းသာသလားမလေးဆင်းရဲလိုက်တယ်မှတဆက်ဆက်နဲ့ဆက်ခနဲ့ဆက်ခနဲ့တော့ကြကြနဲ့ဒိုင်းနဲ့ခောက်မဟုတ်ဘူးလားဘေးကထိုင်နေတဲ့ယောဂီတွေကလန့်ကုန်ကြဘာဖြစ်ပါလိမ့်မလဲလို့ကြည့်အဲ့ဒီခါကျတော့မှအဲ့နဲ့ဖုန်းနဲ့ကောင်းတဲ့ ကျန်တဲ့ဆက်မိတဲ့ယောဂီကတောင်ကြည့်မြောက်ကြည့်ကြီးကြီးကြောင်ကြီးနဲ့သူများများသိသွားလားလို့နော်အဲ့ဒါခိဏမိတ်တာဒီတော့ခိဏမိတ်တာဝင်လို့ရှိရင်လည်းဆင်းရဲတာပဲဆင်းရဲတယ်ဆိုလို့ရှိရင်သူကအညစ်အမဲပဲအစရှိသည်ဖြင့်တခြားဟာတွေလည်းကြံနေတယ်တဲ့ဝိသိကိစ္စယုံမတန်မြာရှိမှုလဲစိတ်အညစ်အမဲတွေပဲတဲ့အဲ့ဒါတွေကိုလည်းပဲကိလေသာဥပကိလေသာတရားစိတ်ကိုညစ်မဲ့စေတဲ့တရားတွေပဲလို့မှတ်ရမယ်လို့အထကထာကဖွင့်ပြထားတယ် ဒါကြောင့်ဤ16ပါးစိတ်အားမဲ့စေဝဋ္ဌတုံမှထုတ်ပြသလေဝဋ္ဌတုံမှဘုရားရှင်ဟောတာတော့ထုတ်ပြတယ်ကိလေမှန်သမျှကြံရတာတွေသူတို့လည်းစိတ်မဲညစ်ကြစေကိလေသာလို့နာမည်ရတဲ့ကြံနဲ့ဥဒ္ဒဇာကုက္ကုဇာဌိနာမိတ်တဝိသိကိစ္စအစရှိတဲ့တရားတွေလည်းပဲစိတ်ကိုညစ်မဲစေတဲ့တရားတွေပါပဲတဲ့ဘုရားရှင်ထုတ်ဖို့မပြတော့လို့ဒါကအရက်ထဲမှာတော့ သိပြီးတော့ဝေါဟာရမရှိကြလို့ရှိတော်လည်းပဲရှိတဲ့အခါမှာလည်းပဲဒီသဘောတွေဟာစိတ်အညစ်မဲတွေပဲလို့သိကြလို့ဘုရားရှင်ကတိချထုတ်ပေါ်ပြီးမပြတော့ဘူးတဲ့။ကိုင်းလိုက်စေကြ။ဤ16ပါးစိတ်အားမဲစေ။ဝဋ္ထတုတ်မှထုတ်ပြသလေ။ကိလေမှန်သမျှကြံ့ညတာတွေသူတို့လည်းစိတ်မဲညစ်ကြစေ။ 16ပါးစိတ်အားမဲစေဝဋ္ဌတုတ်မှထုတ်ပြသလေကိလေမှန်သမျှကြံကြတာတွေသူတို့လည်းစိတ်မဲညစ်ကြစေအဲ့ဒါဥပ္ပကိလေသာလို့ခေါ်တယ်စိတ်ကိုညစ်ညူးစေတဲ့တရား16ပါးတဲ့ဒီတော့အဲ့ဒီတရားတွေစိတ်ထဲဝင်လာပြီဆိုလို့ရှိရင်ငါစိတ်ဟာညင်မဲ့ပြီဆိုသွားပြီရိုင်းဆိုင်ပြီ ဒီစိတ်တွေဝင်လာသမျှငါရဲ့ကိုယ်ပြုမှုနှုတ်ပြောဆိုတယ်လည်းညင်မဲနေရိုင်းဆိုင်နေကြမ်းတမ်းနေမှာပဲမကောင်းတာတွေပဲပြောဆိုပြုမှုထင်မှာပဲမကောင်းတာပြောဆိုပြုမှုပြီးဆိုလို့ရှိရင်ရမယ်အကျိုးကမကောင်းညိုဆင်းရဲကျိုးတွေပဲမစ္စရိယာကောတိယဥက္ကစီနဲ့လူမကောင်းညိုဆင်းရဲကျိုးတွေပဲရနေမှာပဲဥက္ကစီနဲ့ကတော့တော်ပါရဲ့သူကကျွတ်ထိုက်တဲ့ပုံကမလို့မကောင်းညိုဆင်းရဲကျိုးရပြီးတဲ့အခါကျတော့ကောင်းညိုဆင်းရဲကျိုးရသေးကောင်းညိုချမ်းသာကျိုးရသွားသေးတယ်ဒါကအင်မတန် တော်တဲ့သူတော်ကောင်းနဲ့တွေ့လို့ဖရာဆိုတဲ့သူတော်ကောင်းနဲ့တွေ့လို့မလို့ပဲမတွေ့ဘူးဆိုလို့ချင်းဘယ်အထိမျောပြီးပါနေမယ်မသိဘူး။အဲကြောင့်အဲ့ဒါလို့စိတ်အညစ်အမဲတွေမိမိတို့တဏ္ဍာမှာဝင်လာပြီဆိုလို့ရှိရင်မဝင်လာအောင်တတ်နိုင်တဲ့နီးနဲ့အသင်းနဲ့နှလုံးသွင်းဆင်ញင်တဲ့နီးနဲ့ဖြစ်စေဒါမှမဟုတ်ဥပဒနာရှုတဲ့နီးနဲ့ဖြစ်စေရှုမှတ်ပွားများပြီးတော့လျှော်စေးရမယ်ဆင်ញင်နှလုံးသွင်းပြီးတော့လျှော်စေးရမယ်တတိနဲ့ထိမ့်ချုပ်ပေးရမယ်ပညာနဲ့ချွန်းနဲ့အုပ်ပေးရမယ်အဲ့ဒါလိုအုပ်ပေးပြီဆိုလို့ရှိရင်ဒီစိတ်အငြင်းမဲ့တွေကတဖြည်းဖြည်းဖြူစင်သွားလိမ့်မယ်ဖြူစင်ပြီဆိုလို့ရှိရင်ကြည်လင်နိုင်မယ် အဲ့ဒါလိုကြည်လင်နေဆိုတာဟာအဆုံးစွန်အထိလုံးဝမိမိတဏ္ဍာမှာအငြင်းမဲမဝင်နိုင်အောင်ကြည်လင်နေအရဟတမေအရဟတဖို့ထိရပြီဆိုလို့ရှိရင်တော့ပြောเสียမလိုတော့ဘူးတဲ့ဒါကတော့ဥပဒနာရှုမှပဲရမယ်မရှုဘူးဆိုလို့ရှိရင်မရဘူးဒါတော့မိမိတို့တဏ္ဍာမှာဝင်လာတဲ့အငြင်းကြီးတွေကိုဆင်ခြင်ခြင်းနှလုံးသွင်းခြင်းအပြင်လည်းပဲပယ်နိုင်ပြီးတော့ဝိပဿနာရှုပွားခြင်းအပြင်လည်းပယ်နိုင်သဖြင့်ဝိပဿနာဉာဏ်ဤတစ်ဆင့်နဲ့တစ်ဆင့်ရင်းနဲ့ရင်းပြီးတော့မဲ့ဉာဏ်ဖုံဉာဏ်နဲ့နိဗ္ဗာန်လင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။ ယနေ့ယခုတပည့်တော်တို့ပြုစုရသောဤကုသိုလ်အစုစုကြောင့်တပည့်တော်တို့သည်ပညာရှိသူတော်ကောင်းတို့နှင့်သာတွေ့ကြုံဆုံစည်းပေါင်းတင်ဆက်ဆံရ၍ပညာရှိသူတော်ကောင်းတို့ဟောပြောသောတရားမှန်စကားမှန်တို့ကိုနာဂမှတ်သားရသဖြင့် ပညာရှိသူတော်ကောင်းတို့ကျင့်ကြံနေထိုင်ကြသည့်အတိုင်းကျင့်ကြံနေထိုင်နိုင်ကြသဖြင့်သူတော်ကောင်းတရားခုနှစ်ပါးကိုနေမချညမချပွားများအားထုတ်နိုင်ကြ၍ဆင်းရဲခတ်သိမ်းကင်းငြိမ်းရာနိဗ္ဗာန်ကိုသင်မြန်စွာ မှောက်ပြပါလိုကုန်၏အရှင်ဖျားဤကောင်းမှုအစုစုဤအဖို့ဘာကကိုလည်းအလုံးစုံသောတတ္တဝါတို့အားမြတ်ပေးဝေပါကုန်၏အလုံးစုံသောတတ္တဝါတို့သည်ဤကောင်းမှုအစုစုဤအဖို့ဘာကကိုတတိတော်တို့နှင့် အတုထမြရကြ၍ကိုစိတ်နှပြကျမ်းမာချမ်းသာကြပါစေကုန်သတည်း ဥဇဂရနေမကောင်းနေတော့သူနေရာပဲဝင်ပြီးတော့ဘုန်းကြီးတို့ဟောရတယ်ဘုန်းကြီးတို့ဟောနေကြတော့လာပြီးနေနဲ့လာွယ်နေပါပဲဒါပေမဲ့လာပဲလာမဲ့လာွယ်နေကတော့တိပိဋကဆရာတော့တရားချင်းမြမှာမို့အဲဒီနေ့ကတော့ဟောဖို့မလိုတော့နောက်တရင်ကျွလာပြီးကြာမှာပဲဘုန်းကြီးတို့ဟောရတော့တရင်ကျွလာစမ်းဆိုလို့ရှိရင်တော့ဥဇဂရပဲဟောရမှာပါပဲသူအဲ့ကြံတော့နေကောင်း နေကောင်းပါလိမ့်မယ်အဲ့ဒါလို့ဆိုနေကောင်းကောင်းပါရဲ့ဒေဂရာကြီးဥပညံဆောင်းပု္ပ္ပာရဲ့ယူသွားတာပုတ်နှိမ့်မလို့ဆိုမှန်ပါဗျာနှိမ့်ခဲ့ပြီလားတလုံးတချို့ရိုးနေပါလားอืมဒါပြန်စာရွက်ကရောသူစီမှာပဲလားတပြီးတော့ကျွန်တော်ပါရလားပါလားပါရင်ပေးစမ်းတော့သံဘုရားတခါခါကြတယ် တော့ကျိုးဘက်ကလည်းငါမဖြစ်အောင်ဒုတိယကြည့်ရတယ်ကောင်းပါကောင်းဒါလေးကနှုတ်ထဲမှာရတော့ရနေတယ်ဒါမှတခါတခါကြတော့ရွတ်နေတာမဟုတ်တော့မေ့မိဒီတရားကရန်ကုန်သာသနာ့ရေးဓမ္မဟောတာက1332ခုထင်တယ်အဲ့ဒီနှစ်တုန်းကဟောထားတာ30 32ခုထင်ပါရဲ့ 31ခုနှစ်1331ခုနှစ်ဝါကောင်လာဇန်8ရက်နေ့ကစပြီးတော့ဟောတာတရားပတ်တရားပတ်ပေါင်း15ပတ်ပေါ့ဒီမှာတော့ဒီလောက်မဟောပါဘူးဒီတပတ်နောက်ဆုံးပတ်ပြီးလိမ့်မယ်အောင်မိတာပါပဲပြီးအောင်လည်းဟောရအောင်ကဲတရားစကြအောင်နဲ့1339ခုနှစ် တော်သလင်းလာစုပ်ရှိရနေ့နေ့လယ်2နာရီနဲ့73မိနစ်14မိနစ်အချိန်မှာတရားဝဲစတရား2နာရီဟောလို့ရှိရင်တော့4နာရီနဲ့14မိနစ်အထိဟောရမှာပေါ့လေအခြေအနေကြည့်လို့ပေါ့ကဲဒီတော့တရားဝဲကို ဟောင်ပုံးနဲ့ပဲစကြရအောင်လိုက်ဆိုကြပေါ့ပန်းရှင်းကြည်လင်ပြေမုံပြင်းဝဲတင့်သွင်းရူပလှမလှကိုမိညာမရွေကြည်စစ်ဆေး၍ရင်ချေးမပြောင်းဝက်ချံပေါက်နှင့်ဝက်ချံပေါက် ဟင်းပြောက်တင်ဒိဖုအကျိတ်ကိုစေသိပ်ပေရှာပမာလာတုမြတ်ဖျားဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကြေးမုံပြင်းဝယ်တင့်သွင်းမနာစိတ်အလှကိုနိညာမရွေ တင်းစစ်ဆေးလော့ညစ်ကြေးကိလေတွေ့ခဲ့ပြီသော၆ထွေနီးဖြင့်ကြောက်စေလွင့်မှမလက်မကြာတင့်ခန္